ဒီကနေ့1330ခုနှစ်ရာဇူလာဇန်ရှိရဲ့မရင်းနေ့ဖြစ်တယ်ဒီကနေ့ဒီဌာနဒီနေရာမှာတရားဟောရခြင်းအကြောင်းကတော့ခင်ဗျာမလာဦးအောင်ပြောကြပါပါဘုရားလည်း ဒီကျောင်းကလည်းပဲကျောင်းသေးဓမ္မယုံကလည်းအသေးပလင်ကလည်းအသေးပြင်နေတော့တရားပွဲဖွင့်တဲ့အနေနဲ့ဘုန်းကြီးကစပြီးတော့ဟောမှာပဲသင်ရမယ်လို့စဉ်းစားမိပါတယ်နောက်ရက်ဒီကြတော့လာပြီလာကွယ်နောက်ရက်ဒီကြတော့လဲလာပြီလာပြီနေ့ဆိုရင်တော့ဘုန်းကြီးဟောဖို့ရတယ် ကြောင်းမျိုးဘူးတရားသွားကြဒိဋ္ဌာကမောတာဒါပေမဲ့အိမ်နေသွားအဲဒီတော့သုံးရနေနေနေသုံးရနေဘုံမျိုးလေးရပါဘူးဒီမှာကျမ်းလာတယ်ဒီတော့အဲဒီလာရင်းတွေကြတော့လဲသာပြီးတော့ဟောလို့ဒီဒီနေ့ဒီကဒီကသာပြန်ပွဲကလည်း နာမည်တနည်းနည်းနေဆိုမကြတော့ဘူးအဲဒီကနောက်ဆိုလို့ရှိရင်ဆရာဘွဲအကျုံးမှာညီမပဲဟောရကြောင်းဒီဓမ္မယုံအစ်ဗလင်အစ်မှာတရားဝဲဖွင့်တဲ့အနေနဲ့မင်္ဂလာဖြစ်စီရန်လို့မှာဒီနေ့မင်္ဂလာတုတ်တရားဟောရမယ်မင်္ဂလာတရားဟောရမယ် အဲဒီမင်္ဂလာတရားတွေနဲ့အကုန်လုံးတော့မဟောနိုင်ဘူးလူရင်းမဲ့ဟောပြီးတော့မင်္ဂလာတရားတွေကသက်ဆိုင်ရဝိပဿနာတရားဟောရဒီနေ့ကရောင်းရည်ကြဝဲနေ့တုန်းကဟောရအနေအားဖြင့်ဝိပဿနာတရားကောင်းစဉ်လေးတွေထည့်တာအဲဒီဝိပဿနာတရားကောင်းစဉ်လေးတွေကအချိန်ကြီးရနဲ့အဲကျေကျေကျေကျေကျေကျက်ပြီးတော့မဟောရဘူး ကောင်းခြင်းတော့ပဲဟောရတယ်အဲ့ဒါလေးလည်းပဲနည်းနည်းအကျေကျက်ပြီးတော့ဟောရမင်္ဂလာဆိုတာဟာပါဠိကမင်္ဂလာဆိုတဲ့ပုဂ္ဂိုလ်နေပြီးဖြစ်လာတယ်။မာကြီးမှာဘုရားသာသနာတော်ဒီထွန်းနေတာကအနှစ်တော်မုံမြောက်ဆိုအနှစ်တစ်ထောင်မကကြာပြီးတော့လာတော့ မင်္ဂလာဆိုတဲ့ပါဠိစကားကလည်းပဲဗမာစကားလိုဖြစ်နေပါပြီ။ဒါပေမဲ့မင်္ဂလာဆိုတာဘယ်လိုဟာလဲဆိုတာတိတိကျကျကတော့ပုဂ္ဂိုလ်တိုင်းမသိသေးဘူး။မင်္ဂလာဆိုတာကောင်းတယ်လို့သာမြင်ရတော့တော့အပြီးမှာမင်္ဂလာဆိုတာကောင်းတဲ့ဥစ္စာပဲလို့တော့သိ။အဲဒီကြည့်ရတိုင်းနဲ့မှန်လဲမှန်နေတာပါပဲ။မင်္ဂလာဆိုတာမကောင်းမှုတွေများတွေပယ်ဖြောက်ပြီးတော့ကောင်းကျိုးချမ်းသာတွေရောက်စေတတ်တဲ့ အရာမျိုးကိုမင်္ဂလာလို့ခေါ်တယ်မင်္ဂံပါပံလူနာတိသိနေတိတိမင်္ဂလံမင်္ဂံပါပံမကောင်းဟုသောများကို လူနာတိသိနေတိပဲဖြတ်တာ၏ဣတိဤတော့မကောင်းဟုသောများကိုပဲဖြတ်တတ်သောတတ္တိကြောင့်မင်္ဂလာမင်္ဂလာမည်မကောင်းတာဟုသမျှတွေပယ်ဖြောက်တတ်တယ်ဆိုတော့မကောင်းတာဟုသမျှတွေပယ်ဖြောက်လေရင်ကောင်းတာတွေဖြစ်တာပဲ နေမကောင်းတိုင်မသာရှိတဲ့အခါယောဂဝေဒနာတွေဖြစ်နေအဲဒီယောဂဝေဒနာတွေပယ်လိုက်ရင်နေကောင်းကျမ်းမာတာဖြစ်လာတာပဲဘုမာကြီးညော်ညီကြီးတွေလူကိုပြီးတော့နေရင်အဲဒီကြီးညော်ညီကြီးတွေကိုသိချောသုတ်တင်လိုက်တဲ့အခါကြီးညော်ညီကြီးတွေပယ်လိုက်တဲ့အခါမှာပါခြင်းစင်ကြယ်တဲ့ကောင်းကျိုးတွေရသွားတာပဲ င်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ဆင်းရဲတွေနှုတ်လိုက်လို့ရှိရင်ချင်းခန္ဓာဒုက္ခရောက်လာတာပဲအဲဒါကြောင့်မကောင်းဝိညာဉ်ကိုပယ်ဖြောက်တတ်တယ်ဆိုလို့ရှိရင်ကောင်းကျိုးချမ်းသာတွေရောက်ချေတတ်တယ်ဒီလိုလေးတွေပြီးပါတယ်အဲဒီမင်္ဂလာလူမျိုးမရွေးဘာသာမရွေးလူတိုင်းလူတိုင်းအလိုရှိကြတယ်လူတွေကမကားဘူးနတ်တွေလည်းအလိုရှိကြတယ် ကောင်းခြင်းမင်္ဂလာတွေစွာလို့ကြည့်ကြဒါကြောင့်လူမျိုးတိုင်းလူမျိုးတိုင်းအရာတိုင်းအရာတိုင်းမှာမိမိတို့ဤအလေးအလာသုံးနာစင်လာရှိသည့်အတိုင်းမင်္ဂလာတွေစွာအသီးသီးရှိကြတယ်။ဒါလိုမလုပ်ကောင်းဘူး။ဒါလိုလုပ်လို့ရှိရင်ပြင်းရင်ဘေးတင်တတ်တယ်၊အန္တရာယ်ပြင်းတတ်တယ်။ ဘယ်လိုပြုလုပ်ရတယ်ဘယ်လိုပြုလုပ်လို့ရှိရင်ကောင်းကြီးထမ်းတာတွေရောက်တယ်လို့အဲဒီလိုညဉ့်ညပိသားတာတွေကြီးပါတယ်ညဉ့်ညသူအပြီးမှပြီးထားကြတာပါပဲသူသူအဲဆက်ဆက်ပြောကြပြီးတော့ပြီးမှပြီးထားတာသူမျိုးတိုင်းမျိုးတိုင်းကြီးတယ်သောကြတော်များတဲ့လူတွေကသူတို့လည်းမင်္ဂလာရှိတာပဲအိမ်ဆောင်တော့ ဝါလုံးချင်းဖိချင်းတိုက်ပြီးတော့မဆက်ရဘူးဝါလုံးတူတယ်ဝါလုံးတူကိုပြီးဆက်လို့ချင်းချင်းညာညာများရတယ်ဒီလိုယူဆရရှိပါတယ်ဝါလုံးထောင်လို့ရှိရင်လည်းသောက်ဖို့မလိုပါဘူးအမှန်တိုင်းထောင်ရတယ်ဒီလိုယူဆရရှိဒီလိုကြောင့်ကစလောင်းကုန်းပြုံးတော့အဲ့ဒီဥစ္စာဘယ်လိုမထားရဘူးစလောင်းမုံရင်စလောင်းမုံရင်ယူရင်းအပ်ပြီးကြတာမထားပါဘူး စတယ်ဆိုဒီလိုယူစတယ်ရှိတယ်အဲ့ဒါတွေအကုန်လုံးမင်္ဂလာတွေပါပဲဒီလိုမလုပ်ရဘူးဒီလိုလုပ်ရင်ဘေးအန္တရာယ်ဖြစ်တယ်အဲအဲဒီလိုမလုပ်ဘဲနဲ့ကြည်ဆောင်လိုက်လို့ရှိရင်ဘေးအန္တရာယ်ကျင်းတဲ့ကောင်းကျိုးရောက်တယ်ဘယ်လိုယူဆတော့တာမင်္ဂလာပဲလို့အဲမင်္ဂလာတွေဒီမင်္ဂလာတွေဘယ်တော့အစပြီးပေါ်ပေါက်လာကြတော့ဆိုလို့ရှိရင် မင်္ဂလာသုတ်ဒေသနာရာအချင်းဆိုရင်ဘုရားလက်ထက်တော်ကာလကစပြီးတော့ပေါ်ပေါက်လာတယ်လို့ဘယ်လိုဆိုရပါလိမ့်မယ်။ဒါမင်္ဂလာသုတ်ဒေသနာရာပေါ့။လောကရဲ့ပဝန်းကျင်အခြေအနေနဲ့ကြည့်လိုက်မယ်ဆိုရင်တော့ဒီမင်္ဂလာတွေကဒါရက်ရှိကြပြရှိပါရဲ့ဒီလိုဒီလောကကြီးဒီလာလို့အတော်ကြာတဲ့ကစပြီးတော့ဒီမင်္ဂလာတွေပေါ်လာကြရှိရတယ်။ဒီရတဲ့ကနဲ့ဒီရတဲ့ကနဲ့တော့ ဘယ်လိုနေရတယ်ဘယ်လိုဆင်ရတယ်ဘယ်လိုသွားရတယ်အဝတ်စားဘယ်လိုဝေးရတယ်ယောက်ျားကဘယ်လိုဝေးရတယ်မိန်းမကဘယ်လိုဝေးရတယ်စသည်ဖြင့်ယဉ်ကျေးမှုအလေးအလာတွေလည်းရှိတယ်အသုံးဆောင်တွေရှိတယ်အဲ့ဒါတွေကတဏှီမဟုတ်တဏှီအားဖြင့်သူကမင်္ဂလာတွေပဲအဘောကမင်းကြီးကဒီကြောက်တာမှရေးတာ မင်္ဂလာကိုသူအများကအလိုရှိကြတယ်မင်္ဂလာကြိုက်ကြတယ်မင်္ဂလာတွေအမျိုးမျိုးကိုသူတွေကကြည့်ကြတယ်အဲဒီထဲမှာမျိုးသားတွေတဲ့အမျိုးသမီးတွေကမင်္ဂလာပို့ပြီးတော့ကြိုက်တယ်မင်္ဂလာပို့ပြီးတော့ကြည့်တယ် ဘာမဟုတ်တဲ့အသေးနှုတ်ကလေးမင်္ဂလာလဲမျိုးသမီးတွေကကြည့်ကြတာပဲကြည့်ကြောက်ကြတယ်မှာရေးဟုတ်တယ်မျိုးသမီးတွေကမင်္ဂလာတွေဟိုမလို့ကောင်းကြီးမလို့ကောင်းစားတယ်ဆိုသူတို့မှကြည့်တယ်သူကြာဝိနာဝတယ်နဲ့မှတ်တယ်လားအဲမျိုးသားယောက်ျားတွေကအဲ့ဒါမပြီးလို့လုပ်လို့ရှိရင်သူကသင်ကြပြီသူကဆရာလုပ်တယ်သူကသူမလုပ်ပါဘူးဘယ်လိုမလုပ်ပါဘူးနားမကြောက်ဘူးဘာသာရင်းကြအဲ့လိုသင်ကြပြီးတော့ကလေးရှင်ုံတော့ ဟောဟဲ့အတော့ဒီဟာနာမရှိဆိုပြီးတော့ဒီလိုဆိုရရသေးတာကိုဒါလည်းသူကမင်္ဂလာပဲဒီလိုဒီဟာအတယ်ကြည့်အောင်လို့ကျမ်းမှာကျမ်းအောင်လို့မင်္ဂလာလုပ်လို့အဲဒီလိုအသေးနှုတ်လေးကစပြီးတော့မင်္ဂလာတွေမျိုးသမီးလောကကမင်္ဂလာတွေကိုလုပ်ကြတယ်တဲ့အဘောကမင်းကြီးရဲ့ဒီလိုကခုမှမဟုတ်ပါဘူးနေပေါင်း နှစ်ဆောင်ကျော်ကလည်းကြားပြီးပြောတယ်ကြားပြီးလို့ပြီးတယ်။ကိုရုံးကလည်းလည်းပဲဒီကမင်္ဂလာတွေကဒီလိုလုပ်နေတယ်။အဲဒီမင်္ဂလာတွေမပြူကောင်းတာတော့မဟုတ်ပါဘူးတော့ပြူကောင်းပါတယ်တဲ့အဘောကမင်းရဲ့ဒီမင်္ဂလာတွေကိုကြောက်မပဲပါဘူး။မင်္ဂလာတွေကအခွင့်ပြုပြူကောင်းပါတယ်တဲ့လောကီမင်္ဂလာတွေဗာမင်္ဂလာလို့လို့ကောင်းတယ်။ဟုတ်တယ်လောကီမင်္ဂလာတွေလည်းလုပ်ရတယ်။ဘုရားလုပ်နေတာလုပ်ရတယ်။ မလို့လို့ချင်းဒုဘာဝဉာဏ်ကနေပြီးအကျက်ရလည်းခံရတာတဲ့ဟောဒီဥစ္စာလို့ဒီလိုကမှသူမသိကြဘူးနားမလည်ဘူးအဲဒီဒီကယောက်ျားကမိန်းမကတော်တော်ဖြူပါပဲအားတာပဲတော်ရိုက်နေတာပဲဒါလေးမလို့ဘူးစားရည်ရင်ဒီလိုလည်းကြည့်ရခံရတဲ့ဘာမှမဟုတ်မယ်လို့အဲဒီကြည့်ရတော့ခံရတာဟုတ်တာမဟုတ်တာဒါလို့အဲဒါကြောင့်ဒီရတဲ့က သူ့နယ်ပယ်အတွင်းမှာတော့သုံးသပ်စင်တာရှိတဲ့မင်္ဂလာလေးဓာတ်လေးတွေကလည်းပဲဒီကဒီကအလိုမရှိနေလို့ပြီးရရတာပဲဟွန်းရရတာဟောတော့ရဒီပါဒီမှာဆိုလို့ရှိရင်စိတ်ကြကြီးငယ်တစ်ခုလုံးမယ်ဆိုရင်ရေကောင်းရတာရေးရတယ်ရေကောင်းကြီးရအဲဒီမှာကြကြရာမကြအောင်အဲရေအားသာရေကောင်းမကြအောင်လို့ရေးရဒီအားရင်သောက်ကြရတာသောက်မယ်ဆိုလို့ရှိရင်ရေးရတယ် မရိုးလို့ရှိရင်သုံးတရားဖြစ်လာတဲ့အခါကျတော့အကြောင်းမြင်လို့ရောက်ဖြစ်တာပဲရက်တွေပါလေဒီကနေ့ဒီအကြောင်းမြင်ဖြစ်တာပဲအကြောင်းမြင်လို့ဒီမှာဖြစ်တာအဲဒီလိုသုံးတရားအကြောင်းမြင်လို့ဖြစ်လာတဲ့အခါကျတော့ဘုပ္ပဝဉ္ဇဉ်တွေ့တာဟောသူကရက်ကမကောင်းတဲ့ရည်ကြီးသွားလို့ရပဲအဲကြောတရားရည်ကြီးလို့တော့ဒီလိုဖြစ်ရတဲ့အစဒီရင်ဒီလိုပဲအဲသာဝူသာလို့ရှိရင် ဘယ်နဲ့ရိုက်တုံးကလေးကဒီဒီချိန်ဒီနာကြီးကမကောင်းတဲ့ချိန်နာကြီးပဲဒါကြောင့်မို့ဒီလိုဖြစ်ရတဲ့စာကြီးမျိုးလိုကြဲရည်ဆင်ရတဲ့ဒါကြောင့်ဒီကြောင်းတော့တုံးကတော့ဘုန်းကြီးတို့သိတဲ့တော့ရိုးကြရဘာမှတာမရမရှိပါဘူးအကျိုးပါပဲလို့ပြောတယ်အဲဒီရင်နဲ့သတ်ဒီပါလေးနဲ့သူကတက်ပြီးကြတာပဲဒီနာကြီးမှာအသာကောင်းကြီးပါစသည်မျိုးကြရအဲဒီ လောကဘက်ကပုဂ္ဂိုလ်တွေသူတို့ကသူကြီးရတာပဲလို့ပြီးတော့ပြောင်းနေပြောင်းနေမသိဘူးအဲအိန္ဒိယကဒီနိုင်ငံကနေပြီးတော့ကောင်းကြီးမင်္ဂလာအဒေနာကြီးတွေကြွထားတာတွေဟိုနောက်နိုင်ငံပုဂ္ဂိုလ်တွေကယူဆမရှိဘူးနောက်နိုင်ငံပုဂ္ဂိုလ်တွေကောင်းတယ်လို့ယူဆတာတဲ့ဒီနိုင်ငံပုဂ္ဂိုလ်တွေယူဆမရှိဘူးဒီဘာနဲ့ဒီဖြစ်နေတာတွေပဲလို့ဒါတွေကအဲမလိုပါဘူးလို့ဒါပဲမဲ့လို့ဘုန်းကြီးတွေကမလိုဘူးမဲ့လို့ ပဝန်းကျင်ကလိုးနေတာကရှိတယ်လိုးနေတာရှိတော့အဲဒီအလုပ်တစ်ခုလုပ်တဲ့ဆိုတာကຢာထဲမှာအကြောင်းမျိုးလို့ရှိရင်ချင်းအထင်းကောဆိုတာရှိတာလေအဲဒီလိုရှိတာလို့ရှိရင်ဟာဒီဟာအစတုန်းကလည်းဒီကောင်းရတာချိန်နာကြီးကမကောင်းလို့ဒီလိုဖြစ်ရပါစသည်ဖြင့်ပြောကြအကြောင်းရှိတာဒါကြောင့်မို့ဒီကြောက်သာဒီပနေချရတဲ့ကအမှန်တရားချင်းကောင်းလို့ဘယ်ရင်ချင်းကနေရိုးပြီးတော့ချအဲဒါ ဒီလိုလိုရတယ်ပြောနေတယ်ဘောကပြောနေတယ်ဒီကအဲကမ္မထာကြောင့်ဆိုပြီးလည်းဒုက္ခတွေလုံးနေပါလိမ့်မလို့ပြောနေတယ်ပြောနေတယ်တော့မပြောတော့မှစိတ်ထဲကဒီရှိနေတဲ့ပြုံးမယ်အဲ့ဒါကအနာဝိဇ္ဇပြောဝယ်ဆိုဝယ်မရှိပြည့်ကင်းအောင်လုပ်တာလို့မှတ်ရမယ်ပြည့်ကင်းအောင်လုပ်တာတဲ့သူဘာတွေပြောကြဆိုကြမကြည့်အောင်ဒီလိုလုပ်လိုက်တော့ပြောနိုင်ပုံပုံမိုးဖို့သူကအဲ ဒိဏာကြီးကတကယ်ပဲသူတတိတော်ပုဂ္ဂိုလ်ကကောင်းတဲ့တွေ့ထားမယ်တတိတော်ပုဂ္ဂိုလ်ကမကောင်းဘူးတွေ့ရှင်နဲ့တွေ့ရမှာအဲဒီလိုကြားလေကမှုသူ့မပြောနိုင်ပါဘူးလို့လည်းတတိတော်ပုဂ္ဂိုလ်ကကြားရနေတာသူကကောင်းပါတယ်လို့တွေ့ထားတာကိုသူကအကြည့်ပြင်းဒါကြောင့်လောကီမင်္ဂလာတွေလည်းပြုကောင်းပါတယ်တဲ့အတော့ကမင်းကြီးကမပြုကောင်းတာမဟုတ်ပါဘူးတဲ့အသေးလုံးမင်္ဂလာလည်းပြုပါတဲ့ဒါလေးကြည့်လို့ရှိရင်ပါရဲ့အသက်တရားနာရှိဒုပါစေတဲ့သူကကောင်းပါတယ်တဲ့ပြုကောင်းပါတယ်ဘာလို့လဲဆိုတော့

သိမကြည့်ကြဘူးအကျိုးကတော့သိမကြည့်ကြဘူးကြိုးရလို့ရှိရင်လည်းမျက်မှောက်ပဲရပါတယ်တဲ့နောက်တော့မလုံတော့မရဘူးတရားမင်္ဂလာအကျိုးကြီးရဲ့တရားမင်္ဂလာတရားမင်္ဂလာဆိုတော့ဒီပါတဲ့တရိပ်ပါလာကတော့မိဘတွေမိဘမောင်နှမတွေချင်းချင်းအဲအညီအညွတ်ဒီမိတိုင်းပင်ပြုပြီးစောင့်ရှောက်သွားတဲ့တောင်ဝတရားတွေပါပဲအဲ့ဒါတွေက တရားမင်္ဂလာတွေလည်းပြောထားပါတယ်ဒီမင်္ဂလာတုတ်ထဲမှာ38ပြမင်္ဂလာတွေနဲ့တရားပါဝင်ပါပဲမာတာတိတိအာနန္ဒကုသရတတေမောရုစယူအဲဒီမင်္ဂလာတွေနဲ့ပါဝင်ပါပဲအဲဒီတရားမင်္ဂလာကတော့အကျိုးကြီးရဲ့မျက်မှောက်ရောဓမ္မလွန်ရောနှစ်ပါးလုံးအကျိုးရှိတာပဲတဲ့ ကြောင်းမကြီးရလို့မျက်မှောက်တင်အကျိုးမရသေးတာမူတမန်တော်တော့အကျိုးသိချာရတယ်မျက်မှောက်တော့အကျိုးမရတာမရှိပါဘူးကြားရမလို့ပါလေရတာပါပဲအဲမိဘတွေကြီးစုနေတဲ့သာသမီတွေကဲရွယ်ဝယ်လို့နေတာပဲသာသမီတွေအိမ်လူအိမ်သားတွေမိဘမောင်တို့ကိုယ်သားချင်းတွေဒီမြောက်စောင်းကြောက်နေတဲ့ပုဂ္ဂိုလ်ဟာကဲရွယ်ဝယ်တော့လွတ်နေတာပဲဒီရှိပါလေဒီကတော့မရှိမဟုတ်ပါဘူးမျက်မှောက်တင်ရှိလဲရှိပါအဲဒါကြီးမျက်မှောက်တင်မရှိနိုင်ဘူး မရှိဘူးထောင်းတော့တဲ့နောက်သားမယားဘဝတွေမှာတော့ဘဝပေါင်းများစွာမှာလိုက်ပြီးကောင်းကြီးဆန်းတာတွေရတယ်ဒါကြောင့်လောကီမင်္ဂလာနဲ့တရားမင်္ဂလာကိုအလေးပေးပြီးတော့ပြုပါလို့သူကတိုက်တွန်းပြီးတော့သွားပါတယ်မနကောင်းပါတယ်အဘောကမင်းကြီးတောက်ကြတယ်မှာရေးတာဒီပေါင်းအဆောင်ကျော်ကရေးတာကြားပြီးတော့အဲတော့ မင်္ဂလာဆိုတာလူတိုင်းလူတိုင်းကြိုက်မင်္ဂလာလိုရှိကြတော်ကြတော်များပုဂ္ဂိုလ်တွေလည်းပဲသူတို့အရာတွေကလိုက်လို့မင်္ဂလာရှိတာမကြည့်ကောင်းတာတွေကြည့်ကောင်းတာတွေကြည့်ကောင်းတာတွေကြောင်းနေတာသူမင်္ဂလာမှုပြုနေတာလေအဲဒီမင်္ဂလာဒီသုတ်တန်ဏိဒအယအားဖြင့်ဆိုရင်ဘုရားလက်တော်ကစပြီးမင်္ဂလာ ယတနာတွေပေါ်လာတယ်လူတွေပြည့်စုံပြီးကြလားမင်္ဂလာအကြောင်းကိုနေကြပြီးပွားချမ်းသာကြောင်းဘယ်လိုလုပ်ရင်ပြီးပွားချမ်းသာမလဲဘယ်ဟာမင်္ဂလာဖြစ်တယ်လို့ဆိုတာအချင်းချင်းဆွေးနွေးကြမပြီးကြနိုင်ဘူးလို့ဆယ်နှစ်တိုင်နဲ့ဆွေးနွေးကြတယ်အဲလူတွေကမင်္ဂလာဆွေးနွေးနေတော့လူတွေနဲ့ပတ်တဲ့နတ်တရားရှိတာကိုနတ်တွေအဲဒီနတ်တွေကလည်းဒီလိုနဲ့မင်္ဂလာအကြောင်းစဉ်းစားကြလူနဲ့ ပါဝင်ကြီးနေတဲ့နတ်တွေကလူတွေရဲ့အမှုကြီးကြည့်ပြီးတော့သူတို့လည်းပဲမင်္ဂလာအကြောင်းပြုနေတယ်အဲဒီနတ်တွေနဲ့နှိစတဲ့ဘုံမဇောနတ်တွေဘုံမဇောနတ်ကမြူဒီနတ်တွေကဘာမြင်နဲ့ကဘာမြင်မှာကြီးနေတဲ့နတ်တွေအဲဒီနတ်တွေနဲ့စတဲ့အာသာသဇောနတ်တွေအာသာတ္ထတွေကဒါကောင်းမြင်အာသာကောင်းမြင်နဲ့မှကြီးနေတဲ့နတ်တွေအာသာကောင်းမြင်နဲ့မှ လူတွေကမမြင်ရဘူးဒီနောက်ပုံရတော့သူပြီးအာရီကလူရုပ်ကြီးကလူလောကကယုံမျိုးကမဟုတ်တော့မြင်လည်းမမြင်ရဘူးတဲ့ဝိသုလည်းမတွေ့ရဘူးဒေရုဒနာတို့ပြရင်မှန်မှန်ပါပဲဘုရားကစဉ်းစားအဲ့ဒါလည်းမမှန်ဘူးသူကသူကြည့်ကြည့်ကြတယ်ဘာမှမသိဘူးတားကြည့်နေတာသာသနာ့တွေကလည်းအောင်မြင်မလေးညာတွေပါလေတော့လည်းတိုက်သွားကြအကြောင်းရှိတာဒါလည်းဘာမှမကြံဘူးသူကသူကဒီမျိုးရှင် မထူးကြဘူးသတိနဲ့တခုနဲ့မဟာမဟာနေရာမကြည့်နိုင်ဘူးအဲဒီကောင်းငင်နိနာတွေရှိတယ်ဒီကောင်းငင်နိနာတွေအနေနဲ့သတိမဟာရဲ့သတိမဟာရဲ့ကနေပြီးဒါဝိနာနာတွေဆက်ပြီးတော့မင်္ဂလာအကြောင်းသိမိကြဘယ်ဟာအကောင်းဆုံးလို့ဆိုတာဒိဋ္ဌမင်္ဂလာသုဒ္ဓမင်္ဂလာမိဒ္ဓမင်္ဂလာတဲ့မင်္ဂလာပုံမျိုးဒိဋ္ဌမင်္ဂလာဆိုတာညတာအကြောင်းကြည့်ပြီးတော့မင်္ဂလာဖြစ်တယ်လို့ယူဆတာဒိဋ္ဌမင်္ဂလာခေါ်တယ် ဒီရာထထချင်းကောင်းတယ်ဆိုတဲ့အချင်းတွေမြင်ရလို့ရှိရင်ဒီသစ္စာလာကစာကလေးမြင်ရလို့ရှိရင်မင်္ဂလာရှိတယ်ဝါလာဥဒ္ဓဘာမြင်ရလို့ရှိရင်မင်္ဂလာရှိတယ်သာသီရှင်ဘုန်းကြီးတို့တို့တို့အရာတွေတအားလျော်ကမင်္ဂလာတွေဗမာပြည်နဲ့ဗမာပြည်လိုက်ရှင်းမှာပဲမကောင်းတာမြင်ရလို့ရှိရင်အမင်္ဂလာဖြစ်တယ်အကုသမြင်ရလို့ရှိရင်ဒီလိုမြင်ရလို့ရှိရင် မွေမြင်ရလို့ရှင်လိမ့်မြင်ရလို့ရှင်စသည်နဲ့ပြန်အဲဒီမကြိုက်တဲ့ဥစ္စာတွေမြင်ရလို့ရှင်သာအမင်္ဂလာဖြစ်တယ်ကောင်းတာလေးတွေမြင်ရလို့ရှင်မင်္ဂလာဖြစ်တယ်သိပြီးသွားရတော့မှလမ်းမှာအဲ့ဒီကိုမကြိုက်တဲ့အာယုံမြင်ရလို့ရှင်ပြင်းအမင်္ဂလာဖြစ်တယ်ဆိုပြီးတော့သိကြကြတယ်ကောင်းတာလေးမြင်ရလို့ရှင်ပြင်းမင်္ဂလာဖြစ်တယ်ဆိုပြီးတော့ဝမ်းမြောက်ကြတယ်ဒီလိုမင်္ဂလာမြည်ကြီးတွေကလည်းကြည်တို့ကျောင်းကြီးတွေကြည်အောင်ပေါ့လား ဒါဒါကြောင့်တော့ဟုတ်တော်မူပါဘူး။ဒီကံအားလေဆိုတာပေါက်တယ်။အဲဒီတော့မြင်ရတာအကြောင်းပြုပြီးတော့လဲမင်္ဂလာဖြစ်တယ်လို့ယူဆကြတယ်ကဒိဋ္ဌမင်္ဂလာဆိုရင်အဲဒီဒိဋ္ဌမင်္ဂလာကိုပဲအကြောင်းအကြောင်းဖြစ်အကြောင်းမှသိရင်ယူဆဆွဲလာလို့ရှိရင်ဒါဥပါဒံတရားဒိဋ္ဌိပါဒံဆိုရယ်ဒိဋ္ဌိဥပါဒံဒီမျိုးပဲ အဲဒီကောင်းတာမြင်ရလို့မကောင်းတာမြင်ရလို့ဒီမြင်ရတာဒီပြင်နဲ့အကြောင်းပဲဒါကြောင့်ပဲဒီကျိုးတွေဖြစ်တယ်ကောင်းကျိုးမကောင်းကျိုးတွေဖြစ်တယ်လို့ယူဆလို့ရတယ်အဲဒီလိုဆွဲလာတယ်လို့ဒီဒီဒီပါလာဖြစ်တယ်တို့ဒီလိုကောင်းတာမကောင်းတာမြင်ရလို့ကောင်းကျိုးမကောင်းကျိုးတွေဖြစ်တာမရှိဘူးလားလို့ရှိတယ်ရှိတယ်ရှိတယ်မယ်လို့ဒီကောင်းတာမကောင်းတာမြင်ရတာကအကြောင်းရင်းမဟုတ်ဘူးအကြောင်းရင်းကရှိအကြောင်းရင်းကဘယ်လိုအားလုံးဆိုလို့ရှိရင် ကုသိုလ်ကံအကုသိုလ်ကံမဲ့ကုသိုလ်ကံအကျိုးပေးတော်မယ်ဆိုရင်ကြီးရင်ကောင်းတဲ့အတိတ်နိမိတ်တွေမြင်ရတယ်အကုသိုလ်ကအကျိုးပေးတော်မယ်ဆိုရင်မကောင်းတဲ့အတိတ်နိမိတ်တွေမြင်ရတယ်ဒါကလည်းဘုံကကြီးတဲ့ပုဂ္ဂိုလ်တွေပါပဲဘုံကကြီးတဲ့ပုဂ္ဂိုလ်တွေတော့ကောင်းခြင်းမကောင်းခြင်းပြင်းတယ်ဆိုအတိတ်နိမိတ်တွေလို့ဒီကြကြမတွေ့ပါဘူးဒီတိုင်းကျိုးပေးတာပါပဲဘုံကကြီးတဲ့ပုဂ္ဂိုလ်တွေအထူးအရင်မင်းတို့ပါလို့အဲဒီလိုပုဂ္ဂိုလ်တွေမှာဆိုရင်အဲကောင်းခြင်းမကောင်းခြင်းရောက်တော့မယ်ဆိုရင်သူတို့မှာအတိတ်နိမိတ်ကလေးတွေပေါ်လာတယ် အဲဒီဒိဋ္ဌိပေါ်လာတာလည်းပဲကုသကအကုသကအကြောင်းပေါ်လာတာပါပဲကုသကအကုသညပေါ်လာတာကောင်းကျိုးမကောင်းကျိုးကတော့အဲဒီကုသကအကုသကအကျိုးပေးတာပါပဲနာမယသုရိကာနိတဲ့ပုဗ္ဗံမင်္ဂပါဆိုတာပေါ်တယ်အဲဒါမင်္ဂပါပေါ်လို့နှပ်ပေးတာမဟုတ်ဘူးသူအာယုပရိစ္ဆေကအကုန်လို့သူတန်ကုန်လို့သံရစွမ်းကုန်တဲ့အတွက်ကြောင့်စံ့ညောင်မှုမှာဒီတော့မယ်ဆိုတဲ့အတိအမြင့်ကြီးလာပြီးတော့ပြတယ် ဒီလာကတော့ကိုအံကောင်းကုန်လို့ပြီးတာပဲအတိတ်နိမိတ်ကိုမြင်ရပြလို့ပြီးတာမဟုတ်ဘူးအဲလိုပဲကောင်းကျိုးရောက်လာလို့ရှိရင်အဲကောင်းသောအတိတ်နိမိတ်မြင်ရပြီးဒီကလာကောင်းကျိုးရောက်လာလို့ရှိရင်ကောင်းသောအတိတ်နိမိတ်ကိုမြင်ရလို့ပဲကောင်းကျိုးရတယ်လို့ဒီလိုမယူဆရဘူးကုသိုလ်ကံရှိလို့ကုသိုလ်ကံကအကျိုးပေး အကျိုးပေးတာနည်းကုသိုလ်ကံရဲ့ရှင်ဝါကြောင့်ကောင်းသောဒိဋ္ဌိတွေတွေ့ရမြင်ရတယ်အဲဒီကောင်းသောဒိဋ္ဌိတွေ့ပြီးတော့ကောင်းကျိုးတွေရတယ်အဲဒီကောင်းကျိုးတွေရတာဟာရှင်ဝါဘုရားရှင်ကြီးသောကာလကပြုခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်ဖြစ်တာပဲလို့ဒီလိုယူရတယ်မကောင်းသောဒိဋ္ဌိတွေမြင်ရတွေ့ရကြလို့ရှိရင်လည်းဒီတိုင်းနဲ့အကုသိုလ်ကံကအကျိုးပေးမယ်လို့မကောင်းသောဒိဋ္ဌိတွေတွေ့ရတယ် နောက်ဒီလိုမကောင်းကျိုးတွေတွေ့ရတဲ့ခါကလာလည်းအကုသိုလ်ကညဒီမကောင်းကျိုးတွေရောက်တယ်မကောင်းမှုကမကောင်းမှုအကုသိုလ်ကညမကောင်းသောတင်မိတ်တွေတွေ့ရမကောင်းသောအကျိုးတွေကိုရတယ်ဒီလိုမြင်ချင်းရဒါမကောင်းသောတင်မိတ်တွေတွေ့ရတဲ့ခါကလာမကောင်းကျိုးတွေမသိရအောင်အဲဒီလိုကနေဝါညာအားထုတ်ရဒီလိုကနေပယ်ရရဒီလိုကနေနဲ့ဝါညာမလုံးဖို့နေလို့ရှိရင်အကုသိုလ်ကနေအကျိုးမပေးဘဲနဲ့လည်းဒီလိုလည်းလုပ်ရင်းပြီးလာသွားနိုင်ပါလား သူအဲ့လိုနဲ့ဆိုရင်ခန္ဓာလေးနဲ့ဆိုရင်ကောင်းနေတယ်နည်းနည်းဆိုရင်ကောင်းလိုက်တော့ကိုယ်ကကိုယ်ကပိုက်လို့ဒီကပိုင်းကတော့အဲ့လိုမျိုးကိုယ်ကပိုင်းကမျိုးမျိုးပဲနည်းနည်းမျိုးမျိုးအေးတယ်ဒီကဘယ်လိုပြောအောင်လဲခေါင်းနိုင်ဒါမှမဟုတ်လက်ရှိတာဒုက္ခမင်္ဂလာတဲ့ ဥဒ္ဒမင်္ဂလာစာကြားတာကိုပဲကောင်းတာကြားလို့ရှိရင်ကောင်းကျိုးရတယ်မကောင်းတာကြားရင်မကောင်းကျိုးရတယ်ဒီယူဆတာပါပဲအဲဒီမှာလည်းပဲတရားထထားခြင်းကောင်းတဲ့အတန်ကြားရတယ်ဆိုလို့ရှိရင်ကြီးပွားပါစေဆန္ဒပါစေကြီးပွားပြီးဆန္ဒပြီးစသည်ဖြင့်အဲဒီလိုအဲဒီကဒီလိုရှိတယ်အဲဒီလိုအဲဒီလိုကောင်းသောအတန်စကားတွေကြားလို့ရှိရင်ကောင်းကျိုးတွေရတယ်ဒီလိုယူဆတာ မကောင်းသောအတန်စကားတွေကြားလို့ရှိရင်မကောင်းမှုရတယ်နဲ့ဆိုရပါတယ်ညီလို့ရှိရင်ရန်တုန်နိတာဝမင်းမင်းသာသာဒီကမှာဒီကြီးတဲ့တော့မှရှင်းပြရရထည့်ထားပါတယ်။ဒါကြရတဲ့လူတွေကြိုက်လိုက်ပြီးကလာထည့်ပြီးစိတ်ကျင်အောင်ထည့်ထားတာပဲ။ရန်တုန်နိတာဝမင်းမင်းသာရောသမနာဘောပုဏ္ဏသာသာရောသာဒီကမှာအဲနမိတ်တွေနမိတ်တွေထည့်ထားတဲ့သူကအဲဒီမှာလည်းပဲဒီလိုကအကျိုးပေးတော်မယ်ဆိုကောင်းသောအတိတ်နမိတ်တွေ အပန်းနေကြရတဲ့အကုသိုလ်ကအကျိုးပေးတော့မယ်ဆိုမကောင်းသောတိမိမိဗာနေကြရတဲ့အဲကောင်းခြင်းမကောင်းခြင်းတွေရောက်တာကတော့တိမိမိကြောင့်မဟုတ်ဘူးကုသိုလ်အကုသိုလ်ကြောင့်ပဲလို့ဒီလိုယူဆရပါတယ်မုဒ္ဒမင်္ဂလာဆိုတာမုဒ္ဒဆိုတာကတော့မျက်စိနဲ့မမြင်နိုင်ဘူးနားနဲ့မကြားနိုင်ဘူးဘာနဲ့ဘာနဲ့သိနိုင်ကြလဲဆိုရင်နှာခေါင်းနဲ့နာမည်ကြည့်ရတဲ့အနတ်လျာနဲ့စားကြည့်ရတဲ့ရတာကိုယ်နဲ့တွေ့ပြီးတော့ကြည့်ရတဲ့အတွေ့အထိ အဲဒီအဲဒီသုံးမျိုးပါပဲနာနာသာတိရာနာတိရာသာတိရာသေတိရာအဲဒီသုံးမျိုးကိုမူတာလို့ခေါ်တယ်မူတာရောက်ပြီးတော့ဒီရာအဲဒီရောက်ပြီးတော့ဒီရာတဲ့အတိန်နိမိတ်တွေအကြောင်းပြုပြီးတော့ကောင်းကျိုးမကောင်းကျိုးဖြစ်တယ်လို့ယူဆလာတာမူတာမင်္ဂလာခေါ်တယ်မူတာမင်္ဂလာခေါ်တယ် အဲဒီကမှအိမ်မက်တွေပါလေလည်းပါတာပေါ့အိမ်မက်တွေတော့ဝိညာဏတော့ပေါ်ရကောင်းတယ်ဝိညာဏမင်္ဂလာတော့ပေါ်ရကောင်းတယ်ဒါပဲမလို့သာဝိကံကလည်းဝိညာဏကမပါတော့အဲ့ဒါတွေဒိဋ္ဌတို့ဘုဒ္ဓတို့မူတာတွေထည့်ယူတော့မှာပဲအိမ်မက်လည်းမြင်တော့အချင်းမြင်တဲ့အနေအချင်းတွေ့ရလို့ရှိရင်ဒိဋ္ဌတွေတွေ့ရမှာကြားတဲ့နေရာတွေ့ရလို့ရှိရင်ဘုဒ္ဓတွေတွေ့ရအဲနာနဲ့အနေ သာတိရတဲ့နေပြုတိရတဲ့နေရာတွင်တွေ့ရလို့ရှိရင်မုဒ္ဒမင်္ဂလာရဲ့ပြရမှာပဲဒီလိုထည့်ယူမှဖြစ်မှာအဲဒီမင်္ဂလာတွေတချို့ကဒိဋ္ဌမင်္ဂလာကြိုက်တယ်တချို့ကသုဒ္ဓမင်္ဂလာကြိုက်တယ်တချို့ကမုဒ္ဒမင်္ဂလာကိုကြိုက်တယ်ဒါတူနဲ့တူနဲ့သူနေကြတဲ့အခါဘယ်မှအတူမကြည့်ဘူးဒီကြက်ရဒီကြက်ရကပန်းပန်းအဲ အစွဲတန်ပြီးတော့နေကြတော့ဘယ်မှာဆုံးဖြတ်ချက်မကြနိုင်ဘူးမင်္ဂလာအကြီးဝေးတွေမင်္ဂလာအဲမင်္ဂလာဆုံးဖြတ်ပေးဖို့အကြီးဝေးတွေကြီးဝေးလိုက်ကြီးဝေးကြဘာမှဆုံးဖြတ်ချက်မကြဘူးဘယ်အကောင်းဆုံးရလို့ကိုမပေါ်ထွက်လာဘူးအဲဒီလိုပြင်းနေတယ်ဒီလောကရင်နာလောကနာလောကလည်းပဲအစဉ်စဉ်တက်သွားတယ်ဒါဝိနာရောက်ဒါဝိနာနာဒီကနောက်ဆုံးတရားမင်းဒီသွားမှတရားမင်းကိုမေးမေးကြတရားမင်းကပြန်ပြီးတော့စဉ်းစားတယ်ကွာသေပြီးပြီးနေတယ် မနာကြီးတဲ့ကြဒနာလေငါပြည့်ရတယ်မပြည့်ဘူးဘယ်ကပြည့်လာတာပါလဲဒီကြဒနာတွေကလာပေါ်လာတယ်လေသတိမယနာတွေကြီးကဖြစ်လာပါတယ်သတိမယနာတွေဘယ်ကရတော့ဘုံမဇုံနာတွေရောဝင်းဇုံနာတွေဘယ်ကရလူတို့ရဲ့နိဗ္ဗာန်ပါဝင်မှာရှိတဲ့နာတွေကြီးကရလာပါတယ်ဒီနာတွေကဘယ်ကနေပြီးတော့သူတို့အစားရလာတော့လူတွေချင်းကြတော့အဲ့ဒီကကြလာပြီးတော့သူတို့လည်းပဲချင်းကြတယ်ကဟာဘယ်လိုဖြစ်ဒီကြီးကဖြစ်လာတာဒီလောကအတွက် အဲ့တော့အဒီလူတွေကမြတ်စွာဘုရားများမေးပြီးကြလားမေးရသေးဘူးဟာမမေးရသေးဘူးအဲ့ဒီဟာမေးဖို့လိုတာပဲအဲ့ဒီမြတ်စွာဘုရားမေးရမယ်ဆိုပြီးနာသာတရားဝေသူကမြတ်စွာဘုရားကမေးဖို့ရလွတ်လိုက်ပါပဲနဲ့လွတ်လိုက်တော့အဲ့ဒီနာသာကမြတ်စွာဘုရားကသာဝတိကြီးဇေရုံကျောင်းတော်မှာရင်းသုံးနေတော့သကောင်းရအချိန်ကာလမှာမြတ်စွာဘုရားကသင်္ကာပြီးတော့မင်္ဂလာပြဒနာမင်းများလျောက်ထားပါတယ်ဒါကတော့ကျေကျေဝင်မလို့ အလုံးကြီးကြီးသားပြည့်နေဘဂူဒေဝမနုဿာသမင်္ဂလာနိအစဉ်ယံအခင်ခမာနာသုဌာနံဒီမင်္ဂလာအမုတ်တမံဗန္ဒီဘုံတော်နေဝန်ထွန်းလင်းတောက်ပါတော်မူလေတော့မြတ်စွာဘုရားဘဂူမြတ်စွာဘုံတော်ဒေဝဇာနတို့ဒီကမနုဿာလူတို့ဒီက မင်္ဂလာနီးဤဘွားချမ်းသာကြောင့်မင်္ဂလာတို့အစဉ်ပြုကြံကြပါကုန်၏ဒီလိုအမေတ္တာမင်္ဂလာနီးအစဉ်ပြုအခင်ခမာနာဒုဌာနံဘာလို့ကြံကြသလဲဒုဌာနံဤဘွားချမ်းသာခြင်းကောင်းစားခြင်းကိုအခင်ခမာနာလိုခြင်းတောင်းလာကုန်၏ဖြစ်အခင်ပြုကြံကြပါကုန်၏ လူရဏတရားကြီးပွားခြင်းများလို့ဆန္ဒခြင်းများလို့တဲ့မင်္ဂလာမင်္ဂလာတွေကြံရတယ်အဲကြီးပွားကြီးပွားခြင်းတရားတွေကြံရတယ်အဲဒီလောကမှာအတမေဝါညောင်းတဲ့သာယတော်ကြီးမြေတိုင်းကြီးတွေလောက်တိုင်းကြီးတွေအလုပ်တွေလည်းဒါတွေလည်းလောကလောကဆိုတာမင်္ဂလာတွေပါပဲအဲသိပ္ပံပညာမျိုးတွေနဲ့ဒီလိုထားတဲ့ အမှုတွေအားလည်းပဲဒါလည်းမင်္ဂလာတွေပဲဒီဝဋ္ဌာနာကြောင့်အခုရှင်များလာပါပြီအနတ်ကိုများနေရဒါပဲကြံရပါပြီတဲ့ဘဝတွေဝမနုဿာသမင်္ဂလာနိအစေရင်အကင်္ခမာနသုဌာနံပြုမင်္ဂလာမုဒ္ဓမံဥဒ္ဓမံမြတ်သောမင်္ဂလံဒီဝဋ္ဌာနာကြောင့်မင်္ဂလာတရားကို ယူဟုဟောကြားတော်မူပါလောမြတ်စွာဘုရားဟောကြားပါတဲ့မင်္ဂလာကြသနာပြုကြဆက်တော်မရာကြီးမင်္ဂလာဖြစ်တယ်ဆိုတာဟောကြားတော်မူပါလို့မြတ်စွာဘုရားမင်္ဂလာရဲ့30နဲ့7ပါးဟောထားတယ်နည်းဥပမာအများကြီးပါတော့အဲဒီ37ပါးတယ်အကုန်လုံးပါတယ်ဒီစိကာလသုတ္တဉာဏ်ရောပါတယ်အကုန်လုံးပါသွားတယ်ဘာမှကုန်အကြံမရှိဘူးအကုန်လုံးဥပဝင်ပါတယ် ဘာဥဒ္ဒေစင်္စာသိပင်းစာဝိနယောစာသူဒိဋ္ဌိတော်ဆိုသုဘာတိတော်ကယာဝါစာဧတံမင်္ဂလမုဒ္ဓမံကိုအဲ့ဒီပုဂ္ဂိုလ်မှာသုဘာကဘာဥဒ္ဒေစင်္စာယန္တိညာရမယ်ယန္တိညာလောကီရောလောကလောကုတ္တရာဘက်ကရောလောကဘက်ကရောတရားဘက်ကရောယန္တိညာရမယ်ယန္တိညာလို့ရှင်လည်းဒီပတ်ဆံတယ်လို့ဖြစ်တာလေသိပင်းစာ လက်မှုပညာတို့နှုတ်မှုပညာတို့ဒိဋ္ဌိပညာတို့အဲ့ဒီပညာတွေတားရမယ်တဲ့အဲ့ဒီဒိဗ္ဗပညာတွေအကုန်လုံးပါပါတယ်ဘာမှမကြောက်ယဉ်ရောသတုဒိဋ္ဌိတော့ဒီရင်တရားတွေလည်းပဲယဉ်ကျေးမှုကိုရင်တရားတွေလူလူအလိုက်ရှင်ဟာရှင်ဟန်လိုက်လူမှလည်းပဲသူရဒေတာလိုက်ပေါ်တယ်ဗမာပြည်ကယဉ်မှုပုံစံတွေရှိတယ်အဲ့ဒါတွေကဗမာပြည်မှာသူအသုံးကျတယ် ဟိုနောက်နိုင်ငံကြီးကယဉ်မှုထုံးစံနဲ့တရားသားတွေလည်းပြည်ရနဲ့ပြီးသုံးကြတယ်ပြည်ရဒေသနဲ့သူယဉ်ကျေးမှုအလေးအလာတွေပြီးပါတယ်အဲ့ဒါကိုကြီးရတယ်ကျင့်ဝင်တွေအဲ့ဒါကိုကြည့်ရမယ်ဟုတ်ကဲ့မကြည့်လို့ရှိရင်ဒီလိုတွေးရမှလည်းပြီးကျင်ကျင်းမှာမကြည့်လို့ရှိရင်တွေးရအဝိညာဉ်ကနေကြည့်ရတယ်ဘာမှမဟုတ်နေကြည့်ရတော့ခံရတယ်ဒီမိခင်ကားတွေပါလေလည်းပဲဒါလည်းလည်းပဲသူက အဲဒီပြောကြရင်ညွန့်တဲ့ပုဂ္ဂိုလ်မှာပေါ်များတာပဲညွန့်လို့ရှိရင်တကယ်ပြီးတော့မညွန့်ရဘူးအာယူပြီးပါတယ်ဥပါဒိတာစာရာဝါစာတဲ့အော်စကားပြောကောင်းတာနဲ့ဒီပါရမယ်ဒီကြည့်တဲ့စကားလည်းပြောရရမယ်ဉာဏ်သာခံတာလည်းပြောရရမယ်ဒီပါလည်းပြောရစက်တိုင်းနဲ့အတူတူဒီစကားပြောနေတယ်စကားလေးတလုံးမှတော့တာနဲ့တရားလည်းအကြီးကျယ်ဖြစ်တယ် ဒါကဘလို့မှားတာလားဒီပွဲတွေပါလေကြာကြည့်တယ်စစ်တက်ကြကြကြည့်ကြတယ်အဲဒါစကားမှားရတာနေကြည့်တာအများကြီးဒီအင်းနဲ့ဒီအင်းကဒီဟိုရနေဒီရနေညာဒီအင်းထဲမှာလည်းပဲဒီလူအင်းသားအချင်းချင်းကကြည့်ကြမြင်ကြပုံရကြကြည့်အဲဒီစကားပြောအရှင်မင်းညာကစပြီးတော့ဖြစ်လာတာလေအဲဒါအများကြီးပါတယ်နော်အများကြီးကြည့်တယ်အဲဒါမင်္ဂလာမျိုးမင်္ဂလာကောင်းတဲ့မင်္ဂလာတွေလည်းရှင်းနိုင်လို့ရှိရင် အကုန်လုံးကောင်းတာတွေပဲအဲဒါကြောင့်ဒီသုံးချက်ပြပါသောမင်္ဂလာတွေတိုင်းဒီနည်းတရားဓာတ်ရုပ်တဲ့တော့ဒီနည်းလည်းအများကြီးပဲပထမဆုံးမြတ်စွာဘုရားအရေးကြီးဆုံးနုဘုရားမုဒ္ဒသမင်္ဂလာအသိဉာဏ်သင်္ကမနာပုဒ္ဒနာကြီးမင်္ဂလာဗုဒ္ဓမံမပါဟောလိုက်တော့ဒါဘုရားပထမဆုံးအရေးကြီးဆုံးကစပြီးတော့ဟောတယ်အဒုနာဇာဘာလနာပါဏိတာနိသဒေဝနာဘူဇာဇာဘူဇနိယနာဧတံမေဟမုဒ္ဓမံ ဘာလနံလူမိုက်တို့ကိုအပိယအပိယနာသာခြင်းနဲ့ဒီဝဲခြင်း၎င်းမာရိဒါနပညာရှိတဲ့ရာဒေနာသာခြင်းဒီဝဲခြင်း၎င်းဒီကနေ့အနပူဇော်လိုက်သောပုဂ္ဂိုလ်တို့ရာပူဇော်သခြင်းပူဇော်ခြင်းတို့အတ္တိကြီးတိုင်းဒီသုံးပါးသည်ဥဒ္ဓမမြတ်တော်မင်္ဂလာမင်္ဂလာဒီဝါချင်တာကြောင့်မင်္ဂလာသည်ဒီမိုက်တော်မမီဝဲနဲ့ဉာဏ်ရှိကိုမြှဝဲပါ ပူဇော်လိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်ပါမင်္ဂလာတရားသုံးပါးဖြစ်ပြီးအာမင်္ဂလာဒုက္ခတော့ဒီလိုရစပြီးတော့ဒီလိုနဲ့ရနေတာပါပဲနှုတ်ကြနေတာပါပဲပြင့်မူတာကလို့တော့ပြည့်မူတာကတော့ပြည့်နေတယ်ပြည့်နေပြီလို့ပြောရမှာပါပဲလူမိုက်ကိုမမီဝဲနဲ့ညာရှိကိုမီဝဲတာ ပူဇော်လိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်ပါသုံးပါးသည်ကြီးပွားချမ်းသာကြောင့်မင်္ဂလာပေ၏သုံးပါးသည်ကြီးပွားချမ်းသာကြောင့်မင်္ဂလာဖြစ်သည်ကျန်စာလုံးမျိုးတော့ပြောင်းနေလားဒီနေ့ဟောမှာမဟုတ်ပါဘူးနော်ပြောလူမိုက်ကိုမမီဝဲနဲ့ညာရှိကိုမီဝဲပါ ကျိုးမိုက်ကိုမမီဝဲနှင့်ညာရှိကိုမြွယ်ပါပူဇော်လိုက်သောပုဂ္ဂိုလ်တို့ကိုပူဇော်ပါဒီသုံးပါးသည်ဒီကွာချမ်းသာကြောင်းမင်္ဂလာဖြစ်ပေ၏ဒီမိုက်ကိုမမြွယ်နှင့် ရှိကိုပြုဝဲပါပူဇော်တိုင်းသောပုဂ္ဂိုလ်တို့ကိုပူဇော်ပါဒီသုံးပါးသည်ဒီပွားချမ်းသာကြောင်းမင်္ဂလာဖြစ်ပေသည်အဒေဝနာသပါလနာပါဠိတန်နဲ့သဒေဝနာလူမိုက်မမြူဝဲနဲ့လူမိုက်ဆိုတာဘယ်လိုအားလုံးဆိုလို့ရှိရင် ဒီဒီကိုတော်ရည်ကျိုးမဲ့ပြီးကဒီကိုကျိုးတယ်ကိုကျိုးမဲ့လည်းပြီးကတယ်သူတော်ကျိုးမဲ့လည်းပြီးကတယ်ဒီမိုက်ဆိုဒီမိုက်ဆိုတာလူသားတွေကမဟုတ်ဘူးအဲလူကြောင်နေတာမဟုတ်ဘူးဉာဏ်နေပါလိမ့်လည်းပဲဒီတော်ရည်ရှိတာပဲမဟုတ်မဟုတ်တာတွေကြောက်ပြီးတော့လုံးမဲ့ပုဂ္ဂိုလ်ကြီးရဲ့အဲ့ဒါကိုအကုန်လုံးပါတယ်ပြီးတော့လူမိုက်ဆိုတာလည်းလူမိုက်ဆိုတော့လူကြောင်ကြီးတယ်လို့မအောင်မရဘူးလူပဲလူပြောတယ် ပါဠမိုက်တော်သူဒီရဏမကဝိပိဋ္ဌာန်တွေပါတယ်အကုန်လုံးပါပါတယ်နတ်တွေလည်းပါတာပဲပြီးတော့မိုက်တဲ့ပုဂ္ဂိုလ်တွေနာလည်းနာမိတ်တွေရှိတာပဲသူကအကုန်လုံးရှိတာပဲသူအဲ့ဒါတွေမမြူဝဲနဲ့ဘယ်လိုပုဂ္ဂိုလ်လဲဆိုကိုကျိုးမဖြစ်စေရတဲ့မကောင်းမှုတွေသူပြုတယ်တဲ့မကောင်းမှုပြုကြရလို့သူများကိုတိုက်တွန်းတတ်တယ်အာတရားပဲတော့ လောကဘက်ကလည်းကိုကျိုးမဲ့ဖြစ်စေရတဲ့အလုပ်တွေသူလုပ်တယ်တဲ့ဒီအနေနဲ့ဆိုလို့ချင်းရာဇဝတ်ပြင်းမကျင်းတာတွေအဲဒီလိုဟာတွေလုပ်တာပေါ့ဒီရက်ရဲ့ဇာတိဆောက်ပြီးတော့လုပ်တဲ့အခါဒီမိုက်တဲ့တို့ကအဲသူဘာတွေလည်းအဲဒီလိုမတော်တဲ့မှုတွေပြုလို့သူတိုက်တွန်းအားပေးလုပ်နေလို့ချင်းအဲဒါလူမိုက်တဲ့တော့ယူရမှတော့မှယူရလို့ချင်းလောကရင်းနဲ့ရာဇဝတ်ပြင်းတာနေကျင်းတဲ့ရာဇဝတ်ပြင်းတာမပြင့်တော့မှသူဘာတွေအကျဲ့ရဲ့အကျိုးချခံရတဲ့ကိုယ်ကကိုစဉ်းစားကြည့်လို့ချင်းကမတော်တာတွေလုပ်နေတာပဲဆိုပြီးတော့ ဒီနှလုံးမသားတွေဖြစ်တယ်အဲ့ဒီနှလုံးမသားဖြစ်ပြီးဒီလိုကျင်တယ်ဘယ်လိုကကြာသွားနိုင်လဲအဲ့ဒါကအရေးကြီးတယ်ဆိုအဲလောကဘက်ကနေကြည့်ရင်လည်းလူမိုက်မမြူဝဲတာကောင်းခြင်းမင်္ဂလာပဲတရားဘက်ကနေကြည့်ရင်လည်းလူမိုက်မမြူဝဲတာကောင်းခြင်းမင်္ဂလာလူမိုက်မြူဝဲလို့ရှိရင်အောက်ဒီလေးဆုံးအပြင်ကြည့်ရတာလေဟာဘုရားဟိုဒီနဲ့ပေါင်းတယ်အဲလူမိုက်နဲ့ပေါင်းတယ်ဒီလိုတူတူပဲမဟုတ်ဘူးမဲ့ထည့်ထားလိုက်တာလည်း သိထလိုက်တယ်ကိုယ်ရတဲ့လူနဲ့ပေါင်းနေလို့ရှိရင်သူကဒီလိုခိုးမှာပဲဆိုပြီးတော့အဲဒီများတဲ့ကြတဲ့လူနဲ့ပေါင်းလို့ရှိရင်ဒီလည်းပဲဒီလိုတိုက်မှာပဲလူမှာပဲအဲဒီလိုထည့်လိုက်တာလေမတော်တာလုံးနေတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်အတူတူပါပါတယ်ဒီလိုမှုလည်းရှိတာပါပဲမတော်တာတွေပြုနေတဲ့ပုဂ္ဂိုလ်ပေါင်းလို့ရှိရင်ဒီလိုလည်းဒီလိုပဲဆိုပြီးတော့မဟုတ်သေးတာမဟုတ်အကျဲ့ခံရတယ်အဲဒါကြောင့်ဒီမိုက်ပေါင်းတာဘာမှနေရာမကြောက်ဘူး အဲဒူဒူပေါင်းတယ်လို့ရှင်ကြာတော့လည်းအဲအတုအတုမြင်အတတ်တယ်ဆိုတာတော့အကျင့်ကလည်းရရတယ်ပုဂ္ဂာရရတယ်နှုတ်ကြမ်းတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်နှုတ်ကြမ်းနှုတ်ကြမ်းတဲ့ပုဂ္ဂိုလ်နဲ့ဆဲရဆိုတာဩရဟိတငေါဒဒီလိုပုဂ္ဂိုလ်နဲ့ပေါင်းလို့ရှိရင်အဲ့ဒီအဲဒီနေတဲ့ပုဂ္ဂိုလ်တွေကလည်းဒီလိုပဲအကျူလိုက်ပြီးတကြတာသူကလည်းပဲဆဲရဆိုတာဩရငေါဒဟိတဒီလိုဖြစ်သွားတာပဲဟုတ်ကဲ့ ဒီမိုက်ကိုမပေါင်းနဲ့ကိုကျိုးမဲ့ငါကျိုးမဲ့ကိုပြုတတ်တဲ့ပုဂ္ဂိုလ်အကုသိုလ်ကမ္မရတရားမကောင်းမှုအကုသိုလ်ကိုကိုယ်တိုင်နဲ့ဒီဒုညဝလည်းတိုက်တွန်းတဲ့ပုဂ္ဂိုလ်ဒီညမတိုက်တွန်းတဲ့အောင်အားပေးရတဲ့ပုဂ္ဂိုလ်ဒီမုနာတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်တွေမပေါင်းနဲ့ပေါင်းဆိုတာပါတယ်ပေါင်းဆိုတာဒီမိဂါညတော့မဆိုလိုပါဘူးအဲဒီပုဂ္ဂိုလ်ကိုအလေးအမြတ်ပြုပြီးတော့ဆက်ဆံတာလို့ဆိုလိုတယ်အဲလောကမကင်းရမကင်းကြောင်း အယောင်ဝင်နေစားလို့ဖြစ်ဖြစ်ဒီဒီဒီဥစ္စာတွေငားရမ်းပြီးနေစားလို့ဖြစ်ဖြစ်အလုတ်တိုင်းစုပေါင်းပြီးတော့လုပ်လို့ရှိတယ်အဲဒီလိုပေါင်းရတာတွေရှိတယ်အဲ့ဒါတွေကတော့မလုံးမကင်းတာဒါကတော့ပေါင်းရမှာဒါကတော့အဲဒါကတော့သူ့အကျင့်စာရိတ္တတွေဘယ်လိုလဲမကောင်းစီကမူကိုယ်လုံးမဆိုင်ဆောင်တာအတွက်အရေးကြီးလို့ရှိရင်ဒါကတော့ပေါင်းရမှာကိုမှာဒီကြီးတောင်းရခြင်းနဲ့တောင်းရမှာပဲခိုင်းရခြင်းနဲ့ခိုင်းရမှာပဲငားရခြင်းနဲ့ငားရမှာပဲဒါကတော့လိုပါပါပဲ ကိုမပေါင်းအောင်ဆိုတာဟိုရင်းတယ်အဲ့ဒီပုဂ္ဂိုလ်ကိုပညာရှိလူလိမ္မာဆရာအနေနဲ့အလေးမြတ်ပြီးတော့အရင်ဘယ်လိုမပေါင်းအောင်သူကိုယ့်ကိုယ်တွေကိုကောင်းတယ်ထင်ပြီးတော့လိုက်နာတော့အချင်းအတုပြုတော့အချင်းဘယ်လိုမပေါင်းရဘူးလို့ဆိုလိုပါတယ်အဲ့ဒါမလိုပါဘူးမပေါင်းဘူးပညာရှိရောညီရပါတဲ့ဉာဏ်ကြီးပုဂ္ဂိုလ်ဉာဏ်ကြီးပုဂ္ဂိုလ်ဆိုတာဘာလို့ဆိုအကုသို့ တရားတွေသိချောင်းနေတဲ့ပုဂ္ဂိုလ်အခုတို့တရားတွေတောင်းနေတဲ့ပုဂ္ဂိုလ်ဒါပညာရှိတယ်ဟိုဒီကလာသဘာဝပညာကြီးကြီးတွေပါတယ်ဆိုလိုတာမဟုတ်သေးဘူးသူကအာဟုရောမကြည့်ဘူးဒီပုဂ္ဂိုလ်ကအာဟုရောမကြည့်ဘူးသူ့ကိုတရားတွေသူတောင်းနေတဲ့ပြင်တာပညာရှိတယ်ဗာဒီပါဒမှာကြီးချောင်းတဲ့အာရိမလာမှာကြီးချောင်းဗာဒီပါဒပိဋကချင်းမှာကြီးချောင်းတဲ့အရိန္ဒံတို့သာခိုးခြင်းတို့အရှင်မှာကြီးချောင်းတဲ့ကာမဏိသက္ကရာကာမဂုဏ်တွေမှာ မတရားကြည့်လို့ညင်မှာကျင်းချောင်းတယ်ဒါရတာအကုသိုလ်ဘုံမှာကျင်းချောင်းအဒီကအကုသိုလ်လေးပါမိဘဝါဒဒိဉ္ဇောဆိုညင်မှာကျင်းချောင်းတယ်ဣပုနာဝါစာဂုံးတိုက်ခြင်းမှာကျင်းချောင်းတယ်ပရိသဝါစာအကျန်တန်ဆေးရည်တင်စွာပြည့်စုံခြင်းမှာကျင်းချောင်းတယ်သံဖဗလာပအပြင်ခြင်းအစ်မဲ့တရားတွေပြည့်စုံခြင်းမှာကျင်းချောင်းတယ်ဝေဒန်တိကျလေးပါးမှာကျင်းချောင်းတယ်လို့ကျင်းတာသိရရှိတယ်မနောတုရိုက် သုံးပါးကိုပယ်မိစ္ဆာရိတိပယ်ပြီးတမာရိတိသံဃာရင်ကျိုးရှိတယ်လို့ယုံကြည်စတယ်အဲတမာရိတိအနာဘိဇာဘုရားဥစ္စာတွေကိုမိမိကိုယ်ပိုင်ဖြစ်ပြီးမတရားခြင်းရယူလို့တဲ့အဲလိုအလိုရမဲ့ကြီးခြင်းလောဘတွေမရှိဘူးဒီဥစ္စာမတရားခြင်းမရခြင်းဘူးဟိုဝယ်ချမ်းပြီးကြရတာကတော့အဲ့ဒါတော့ အဘိဓါလည်းမဆော်ရဘူးဒီကတော့ဟိုဟိုရမှာကိုယ်ကြီးနဲ့ထိုက်တာနဲ့ဒီပို့ရည်ရတာကတော့ယဉ်ကြည့်ပါဦးအာရယာဘာရပုဂ္ဂိုလ်ရဲ့ဒီပါစေပြက်ပါစေမကြမ်းဘူးတဲ့ဒီပါစေကောင်းစားပါချမ်းသာပါစေလို့ကလုံးနဲ့မေတ္တာသာပွားများတယ်ဒီပါစေပြက်ပါစေလို့လုံးဝမကြည့်ဘူးအဲဒါမနောတိတဲ့သုံးပါးမှာရှင်းချောင်းတာမနောတိတဲ့သုံးပါးကိုပယ်ပြီးတော့မနောတိတဲ့သုံးပါးကိုပွားတယ်အဲဒီသူစိတ်သူစိတ်ဆယ်ပါးပယ်ပြီးတော့ သူ့ရဲ့ဇေဝပွားနေတဲ့ပုဂ္ဂိုလ်ဆိုရင်ဒါအများကြီးပဲဒီကြီးဒီငယ်ကြီးယောက်ျားကြီးမိန်းမကြီးဒါအများကြီးပဲအဲဒီလိုပုဂ္ဂိုလ်ကိုလေးနဲ့ကြည့်ကြည့်ကြတာဒီပဲပါတဲ့သူရဲ့နေဝင်ထိုင်ဖို့ပြင့်ဖို့ကြာမုံပြောဖို့ဆိုဖို့အပြုအမူသူခုတ်ပြီးကြလားနေပါတဲ့ယူကြည့်ပါလေတရားဘာဝနာတရားအာမထုရှင်တဲ့ပုဂ္ဂိုလ်တွေရှိတဲ့ ဘာဝနာတရားအမှုနဲ့တူတယ်သူတို့ကလည်းအမှုဒီများတို့ထားတယ်သူတို့ကမကြည့်မကြည့်နိုင်နေကြဘူးကိုယ်ကအခုတည်းနေနေတယ်အဲဒီပုဂ္ဂိုလ်ကြီးရဲ့ဒီပုဂ္ဂိုလ်တွေကလည်းကြည့်တာတော့ကြည့်တာပဲသင်္ဟာနေတယ်လေဒီလိုဟာတွေနဲ့ကြည့်လို့ရတယ်သူကမင်္ဂရသင်္ဟာနေဆိုတာသံဃာဝုဒ္ဓတိကမောသနာထားရဗာမယဝသင်္ဟာသင်္ဟာကိုရသင်္ဟာကြည့်လာတယ်လို့ဆိုနေလို့ဗာမယဝသင်္ဟာသင်္ဟာကိုရကို မကြမ်းမဲနဲ့အဲဒီလိုဗာမယဝဆင်းရဲထုံးရောက်တဲ့အချင်းကျင့်တာကိုပြည့်ပြောတတ်တဲ့ပုဂ္ဂိုလ်တွေရှိသေးတယ်အဲဒီလိုပုဂ္ဂိုလ်တွေကမင်္ဂလာဒုက္ခမှာဆိုရင်သူကဒီဝဲမပုဂ္ဂိုလ်ပဲဘာလာပုဂ္ဂိုလ်ပဲသာဝိဇံကနေဘုသူရရေဘယ်လိုပဲရှိနေနေဟောမြတ်စွာဘုရားလိုတော်အားဖြင့်လူကဘာလာပုဂ္ဂိုလ်ပြည့်နေတာပဲအဲဒီလိုပုဂ္ဂိုလ်မြည်ဝဲနေမြည်ဝဲနေပါပြည့်တယ်မြည်ဝဲလို့ရှိရင် မြတ်စွာဘုရား၏သာသနာတော်ကြီးကျုံတွေ့နေပါရင်မြတ်စွာဘုရားသာသနာတော်မှာရသင်ရလိုက်တဲ့ဒီလားသမာဓိပညာအကျင့်တွေကိုမရဘဲနဲ့သင်ကုန်ပြီးပြေသွားမယ်သာသနာဓမ္မတွေအမွေမရဘဲနဲ့လက်လို့ဖြစ်သွားမယ်အထူးအားဖြင့်တော့ဘာဝနာနဲ့စတဲ့ကုသိုလ်တွေပေါ်တယ်အဲဒါတွေမဟုတ်ရကြောင်းကုသိုလ်တွေနာရေးကြည့်တဲ့ကုသိုလ်ကောင်းမှုတွေအဲဒါတွေမှာလွဲသွားနိုင်တယ် ဒီလိုတော့ပုဂ္ဂိုလ်ကြီးအင်းလဲလာမယ်မဟုတ်ဘူးတော်တော်များများရှိပုံပေါ်တဲ့ဒီရဲ့ဥစ္စာဒါကြောင့်မို့ယူကြည့်ပါလေအဲဒါဘာဝနာကိုအာမထုရဲ့ပုဂ္ဂိုလ်အာမထုဝင်မဟုတ်ဘူးဘာဝနာအထုတ်ခြင်းကိုအလုံးရှိတဲ့ပုဂ္ဂိုလ်ဒီလိုပါလေဘာဝနာအထုတ်တာကိုပြည့်ပြောရတဲ့ပုဂ္ဂိုလ်ရတဲ့ပုဂ္ဂိုလ်အာမထုခြင်းအောင်လို့ပြောရတဲ့ပုဂ္ဂိုလ်အဲဒါတွေကမင်္ဂလာတို့ရာအတုနာစဘာလနာဆိုတဲ့အတိုင်း ဒီကံဝမ်းမဲ့ပုဂ္ဂိုလ်တွေကဒီမှာဖြစ်နေအရင်လို့ရှိရင်ကိုယ်ပူပါလာယူကိုလည်းပဲဘာဝနာကိုအာမထုတ်ပြီးအာမဖို့ကိုယ်မကဘူးတော့ကြတော့သူ့ပါလိုက်ပြီးကြကိုယ်ကလည်းဒီညာဒိတာတွေကြွားဆက်ရဲ့အပြစ်တင်ပြောဆိုအခုလူတွေကြွားတာကြောက်ကြပုတ်ကောင်းတာတော့ယူကြီးပါလေဒီညာဘာဝနာကမ္မနာဟောနေတယ်မလို့ဒီညာဘာဝနာကမ္မနာဘယ်တော့မှအပြစ်မပြောဘူးဘာလို့လဲတော့

မြင့်များနေကြတာပြောတယ်ကွာပြောလို့ပြောမှရှင်းတယ်အဲ့ဒါအရေးကြီးပါတယ်ပါဏိတာနိစ္စဒေဝနာဒီညာတိတွေညီဝဲရမယ်တဲ့ဟိုကဘာလာကဒုံးဝပြန်ရင်ပါဏိတာတွေပါပဲအဲ့ဒါညီဝဲပါတဲ့အတူအချင်းတော့ဘာဝနာလုပ်ပြီးပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေအရေးကြီးပါတယ်ဒီပြင်ဟာတွေကတော့ဘယ်လိုလဲတော့ဘာဝနာလုပ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေညီဝဲအရေးကြီးတဲ့ဆရာသမားတွေညီဝဲအရေးကြီးတဲ့ ဘာဝနာလုပ်တွေမှာလည်းညီမညီလာမှမှတနည်းလေးကျကျန်ကျန်နာနာအားထုတ်နေတဲ့ပုဂ္ဂိုလ်တွေဇာသမားတွေဒီလိုပဲယူကြည့်ရဲအမှန်ကြီးနာယူကြည့်ပါလေဒီကနေဒီလမ်းတော့သာလို့ရှိနေပြီးရင်ဒီတော်ကောင်းစိတ်ရဲ့ရှိရဲ့ကောင်းသောစိတ်ခန္ဓာနှလုံးသွင်းတဲ့ရှိရဲ့ဒါပေမဲ့လို့ဒီလမ်းကနေရာမကြတော့ရှိရင်နေရာမကြတဲ့ဥစ္စာလေးနဲ့အာရတင်းနေလို့ရှိနေပြီးရင်အဲ့ဒါ ရားတင်ရတဲ့ဆင်ကြီးတွေများပဲဒီဘဝလုံးဆင်းကျင်းပြီးတော့ကောင်းမှာအနန္တနိနာပြီးတော့ကောင်းတယ်ဒါကြောင့်ဒါအရေးကြီးပါလေဒါကြောင့်ဘာဝနာလုပ်ကိုအတိတ်ဉာဏ်ကြီးပုဂ္ဂိုလ်တွေမြည်ရပါဒါမင်္ဂလာပဲဒီသာကဘုဇင်းကြီးကဒီကြော်လိုက်တဲ့ပုဂ္ဂိုလ်တွေဒီတော်ကဒီကြော်လိုက်တဲ့ပုဂ္ဂိုလ်တွေဆရာတိကဗုဒ္ဓတို့ ဉာဏ်တန်ဃာတော်ဘုရားရဲ့ပုဒ်လာသမารိဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုတရားသမားအမိအဖအဲဒီအကြီးတဲ့အတော်တို့စာယူတဲ့ကြီးတဲ့ပုဂ္ဂိုလ်တွေနေရာမှာတဲ့ကြီးတဲ့ပုဂ္ဂိုလ်တွေကဘုရားရဲ့ပုဂ္ဂိုလ်တွေကြီးတဲ့ပုဂ္ဂိုလ်တွေပါပဲအကူကြီးမှကြီးရဲ့အဲဒီလိုအားလည်းဘုရားရဲ့ပုဂ္ဂိုလ်တွေပါပဲအဲဒီလိုအားပြီးတော့ပါဒါကလည်းကောင်းကြီးချမ်းသာရောက်ခြင်းအကြောင်းပြုတဲ့မင်္ဂလာပဲအောက်ထစ်ဆုံး ကိုယ့်ဟာကိုယ်လည်းပဲဝမ်းမြောက်ဝမ်းသာသိရဒီပဝင်းငါကြည့်လို့ရှိရင်လည်းဒီပုဂ္ဂိုလ်ကကောင်းသောလို့ဒီလိုမြင်တာပဲလို့ရှင်းနေတယ်မိဘယူနေတဲ့ပုဂ္ဂိုလ်ဘုရားသမားယူနေတဲ့ပုဂ္ဂိုလ်အဲဒီပဝင်းငါနဲ့ဒီလိုရှင်းနေတယ်အဲကျေရကြီးတဲ့ပုဂ္ဂိုလ်တွေယူကြည့်တဲ့ပုဂ္ဂိုလ်ရှင်းနေတယ်ဝိညာဉ်မာယိစကြီးတွေကိုယူကြည့်တဲ့ပုဂ္ဂိုလ်ဒီပဝင်းငါမကျေရဘူးရှင်းနေတယ်အဲဒီကြည့်ရတော့

ပုဗ္ဗေကကတာဘုံညာတာခြေဘဝခြေကာလာကကောင်းသောမှုကိုပြုခဲ့ခြင်းအတ္တသမာဓိမိမိကိုယ်ကိုကောင်းစွာထားခြင်းဘုံကြီးဆက်လေးပါးဟောတဲ့နေရာကျတော့သဗ္ဗုရိသဗ္ဗုရိတတံဒေဝဆိုပြီးဒါလေးတစ်ခုထည့်ဟောတာလေဒီလိုကောင်းလို့ညီဝဲခြင်းဒီမှာတော့ဒီကအဒေနာကပါရဏံပဏိတနိစ္စဒေဝနာဒီသာကဘုရားမြတ်အဲ့ဒီကနေပြီးတော့ဒီလိုကောင်းညီဝဲတဲ့အနေရိတကပြီးခဲ့ယူသားရှိနေလို့ဒီသာထာမှာ 73ပါးပဲဟောထားတယ်ဟိုကတပါးပါဠိသားရှိတယ်အဲ့ဒါပေါင်းလိုက်လို့ရှိရင်74ပါးဆက်ဆိုတာဆက်ကပါဠိကလားဆက်ကဆိုတာဘုံတယ်ယထာဘုံလဲဘုံဒါဘုံလဲဘုံဆိုတာလဲနေတာအဲ့ဒီဆက်ကဆိုတာလဲနေတဲ့တရားပဲဒီတရားတွေအတူတူရှိလဲနေတာအဲဒီသဗ္ဗုရိတ သံဒေဝသဗ္ဗုရိပုဥပဒိတာဝါဒသင်ရောသောအရမှနေရလို့သဗ္ဗုရိတာသူတော်ကောင်းနဲ့တွေ့ရဒါလည်းရှိရှိသောဘဝတွေကသူတို့ကံရှိတော့ဒီသောကာလကကောင်းသောမှုတွေပြုသွားလို့အဲဒီသင်ရောတဲ့အရာရောက်ပြီးတော့သူတော်ကောင်းကိုတွေ့ရသူတော်ကောင်းကိုနေရတော့ယုံကြည်ဒီကာလပြုမိမိစိတ်ကိုကောင်းစွာထားနိုင်မိမိကိုကောင်းစွာထားနိုင်မိမိကိုကောင်းစွာထားနိုင်တော့ကုသိုလ်ကောင်းမှုတွေဖြစ်တော့ အဲနောက်ပုံကြလို့ပုဂ္ဂိုလ်သက္ကတပုံညာတာဆိုတဲ့အတိုင်းဒီကကြည့်တယ်ကြည့်တယ်ကောင်းမှုရှိပြီဒီကကောင်းမှုရှိနေပြီလေစက်ကလဲလာအဲဒီကကောင်းမှုရှိတော့ကောင်းမှုကြောင့်သင်္ရောသောအရာသင်္ရောသောဘုရားသင်္ရောသောဌာနရှိရသင်္ရောသောရသင်္ရောသောဘုရားဌာနရှိရတော့ဘုရားကောင်းကိုဉာဏ်ရှိတယ်ဒီဝဲရဒီဝဲရကြံတော့မိမိကိုမိမိစိတ်ကိုကောင်းစွာထားနိုင်တဲ့အတ္တသမဂတိစက်ကလဲလာတယ် အဲဒီမှာလည်းမိကိုကောင်းစားထားနေတဲ့ကုသိုလ်ကောင်းမှုတွေပွားတော့နောက်တစ်ချိန်မှာပုဂ္ဂိုလ်သက္ကတာပုံရတာဆိုတော့ဆက်ပြားဖြစ်လာဒီလိုလျှောက်လဲနေတာအင်းသတ္တာရိမာနိဒိဋ္ဌိသက္ကာနိယေသမနာဒါနဒုဝမနုဒါနသတိသက္ကဝရတိအဲတမ္ပတိစေကြီး၄ပါးရှိတယ်တဲ့တမ္ပတိစေကြီး၄ပါးနဲ့ပြည့်စုံတဲ့ဒီရင်နတ်တွေမှာအဲဒီတမ္ပတိစေကြီး၄ပါးဟာဒီကုသိုလ်တွေခါလဲလဲနေတာပဲ ဒီဘဝကကုသိုလ်ကောင်းမှုပြုကြလို့ဒီဘဝမှာဒီဖြစ်လာရတယ်ဒီဖြစ်တော့လည်းသာမညမဟုတ်ဘူးညာကြီးတော်ကောင်းတွေရှိဝဲနိုင်တဲ့လူလောကရသော်ပြည့်သာသနာတော်ထုံးကားရာဌာနဘုရားသာသနာတော်ထုံးကားရာဌာနမှာလာပြီးတော့ဖြစ်တဲ့မိဖတွေဘုရားသာသနာဝင်ဖြစ်တဲ့မိဖတွေရဲ့သာသမီဒီကောင်းဒီကောင်းဖခင်တွေရဲ့သာကောင်းသမီးကောင်းတွေလူသားကောင်းတွေလူသမီးကောင်းတွေဖြစ်လာကြတယ် ပြလာရတော့အဲ့ဒါပฏิဥပါဒိသဘာသာပြလာတာအသိဉာဏ်တော့ရမှာနေရတာပြလာအဲအသိဉာဏ်တော့ရနေရတော့ဒီဒီကြလိမ်မာတဲ့ရေရောက်ကလေးကစပြီးတော့မိမိဖတွေသုံးမဩဝါဒရဆရာသမားတွေသုံးမဩဝါဒရသမိသတံတွေပါသူတော်ကမြင်ရဘုရားကမြင်ရတော့ဘုရားတရားတွေကြားနာပြီးတော့ adadaabr ihe ụlọga hụ gbala a da na nete nị arajie b oweezaghadab nya ji gab yka ngwi na ngwọ agha na-ebiga jigi yaya bala obala ka ngwa e na gwụ aja ayle gba abrabaa a ana ba wa ya မရေမတတ်နိုင်အောင်လည်းမြတ်စွာဘုရားဤသာသနာတော်မှာတဘဝလောက်ကောင်းကောင်းကျင့်နိုင်လို့ရှိရင်တသံတရားလုံးဘဝပေါင်းတော့မရေမတတ်နိုင်ပါဘူးတဘာပေါင်းကိုပဲသိနေသားနဲ့ရှင်ပြီးတော့ဒီလောကနာလောကတွေမှာကြီးပွားချမ်းသာသွားနိုင်တယ်ရှိကမြတ်စွာဘုရားလက်ထက်တော်ကာလတုန်းကဒီပုဂ္ဂိုလ်တွေကလည်းရှိပါတယ်။ရဟန်းပုဂ္ဂိုလ်တွေကလည်းရှိပါတယ်။ဒီဘဝကုသိုလ်ကောင်းမှုတွေ တဘောကနေပြီးတရားသာသနာတစ်ခုမှာကုသိုလ်ကောင်းမှုပြုလို့ကိုယ်လည်းသိမများကြပါဘူး။တရင်တစ်ခါလောက်ဒါနာလေးပြုတာနဲ့အဲဒါလေးနဲ့ကြီးပွားလာတာလည်းအများကြီးရှိတယ်။အဲဒီလာခြင်းနဲ့ကြီးပွားတာလည်းရှိတယ်၊ဝဝုကခြင်းနဲ့ကြီးပွားလာတာရှိတယ်။ဘာဝနာခြင်းနဲ့ကြီးပွားလာတာရှိတယ်။တဘာတွေသိနဲ့ပန်းနဲ့ဒရေနဲ့အသိချင်းနဲ့တခါလဲစီးပွားဇာတိလောကကာလပတ်လုံးဒီလောကနာလောကဖြစ်ပဲလေးပါမကြဘဲနဲ့ဒီကြီးပွားဆန်းတာတွေလာတာလေအဲဒါအများကြီးရှိပါတယ် အဲ့ဒါတွေကဘုဂေသကတပုညတာကြောင့်ပဲဘုဂေသကတပုညတာခြေဘွားတည်ပြီးတဲ့ကောင်းမှုရှိခြင်းတဲ့အခုဒီကောင်းမှုတွေပြုနေတာဟာနောက်နောက်တစ်ချိန်နောက်ဘဝကာလတွေမှာဒီသက်နဲ့ပြည့်စုံမှုအကြောင်းမဲ့ဒီသက်ကရေးကြည့်တဲ့နေ့ကဟိုနေတော့ကျလို့သွားမှာမဟုတ်ဘူးတကြီးရဲ့ညမှာတော့ကျလို့ရှိတယ်အဲ့ဒီကပေါ်နိုင်တယ်လားအဲ့ဒီကပြေးလိုက်နေပြေးသွားတာအဲ့ဒါလည်း ဥပ္ပိသကတာပုံညာတာဆက်ကနေပြီးတော့ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကဘဒုရူပသင်္လျော်တဲ့ဘဝဌာနတွေမှာပြရတယ်။သင်္လျော်တဲ့ဘဝဌာနပြရတော့ပညာရှိပုဂ္ဂိုလ်ကောင်းတွေညီဝဲရမြတ်စွာဘုရားဤဒီသားတွေမြတ်စွာဘုရားဟောတော်မူတဲ့တရားတွေကြားနာရ။ကြားနာရတော့ယောနိသမီကာရအသင်တဲ့နှလုံးသွင်းပြီးတော့အဲမိမိကိုစိတ်ကောင်းကောင်းဝန်ထားတော့မကောင်းမှုအကုသိုလ်တွေကကျင်းတယ်ကုသိုလ်ကောင်းမှုတွေကြွားတယ်ဒီဒါဒီကြားနာနေတဲ့ပုဂ္ဂိုလ်တွေ ကိုယ်ဘဝရဲ့အခြေအနေကြည့်လို့ရှိရင်ဒါသင်ကြားနေတာပါပဲဒီလိုကောင်းမှုတွေသွားရဒီထဲမှာတရားအထုတဲ့ပုဂ္ဂိုလ်တွေကတော့ဒီမှာလာနေတဲ့ပုဂ္ဂိုလ်တရားမှုတဲ့ပုဂ္ဂိုလ်တွေပြပါမယ်ဟုတ်ပါဦးမယ်သူကသိသိလေးပါအဲတရားထုတဲ့ပုဂ္ဂိုလ်တွေကြတော့လားအတ္တသမဗိဓိအကောင်းဆုံးပဲအတ္တသမဗိဓိအကောင်းဆုံးပြုလို့တယ်အရသမပရိသီပြုဆောင်တဲ့အတွက်တခါတော့ဒါနတိလဘာဝနာကုသိုလ်တွေကပွားသွားတော့နောက်တစ်ချိန် နောက်ဘဝကာလတွေကမျှော်ကြည့်နိုင်တယ်ဆိုပုဂ္ဂိုလ်သက္ကတပုံညာတာကျိုးဘဝကကြည့်ကြည့်တဲ့ကောင်းမှုရှိတာကိုအဲဒီမှာအဲဒီဥပါရိတာဝါကအသိဉာဏ်တော်ရမှသိရအောင်မယ်အဲဒီဒီလောကမှာမကြည့်တင်ပါဘူးဆိုရင်နတ်ပြည်လောကတွေမှာဒီမှာအာရုံရာမသိကြတဲ့မြမနဲ့တန်ကြဝဒဝရီအဲဒီနတ်ပြည်ပြန်ဒီကနေဒီပုဂ္ဂိုလ်ကလည်းပဲဇာနေပါလေကြပါနိုင်ပါလေသောလောကမြတ်တော်ဒီကနေ့မှလည်းကပ်ပြီးတော့သန္တာပါတိသန္တာပါတိမေတ္တာပူဇာနဲ့မေတ္တာဇာနဲ့ဘောရရပါနိုင်ပါလေ ညာတစ်ခါကဒီရသွားပြီးတဲ့ပုဂ္ဂိုလ်ကြီးပါတယ်အဲဒါရသွားလို့ဇံရသွားလို့ချင်းမြမပြည်လည်းရောက်သွားနိုင်တယ်ဒါကအရာတဘုံမြောက်သေးတဲ့ပုဂ္ဂိုလ်အကယ်၍ဒီကနေ့မှနှလုံးသွင်းရတာတဘုံရောက်သွားလို့ချင်းပြိဋိနိဗ္ဗာန်ဇံသာဒါတော့ဆင်းရဲတာလည်းကောင်းဆုံးပဲအဲဒီတော့မြောက်သေးလို့ရှိရင်တော့နောက်ဘဝတွေလူဘဝနတ်ဘဝဇမဘဝတွေရှိရဒီဥပါဒိတာဝါဒအဲဒီမှာသူတော်ကောင်းမြတ်ကြီးတွေလည်းပဲမြည်ရအောင်မယ်အဲသူတော်မြတ်ကြီးတွေမြည်ရပြီးတော့မိမိကိုယ်ကောင်းစွာထားနိုင်တဲ့ အတ္တသမပဏိဟုဆိုတဲ့မင်္ဂလာနဲ့ပြည့်စုံမယ်အဲဒါပြည့်စုံတဲ့ပုဂ္ဂိုလ်သက္ကတပုညရာကုသိုလ်ကောင်းမှုတွေပွားအောင်မယ်အဲနောက်တော့ကိလေသာမကုန်သေးရင်ကောင်းစားချမ်းသာပြီးတော့ပွားအောင်ပါပဲဒါလည်းလဲနေတာမနာကောင်းတာကြီးဒီဘာသာဝါသောသာပုဂ္ဂိုလ်သက္ကတပုညတာအတ္တသမပဏိရဲ့ဣဒံမင်္ဂလမုဒ္ဓမာအဲဒီတုံးမှာမြတ်သောမင်္ဂလာပဲတဲ့ဒီမင်္ဂလာတွေမရှိဘူးလို့မဆိုပါဘူးဒီမင်္ဂလာတွေရှိတယ်။ဒါကြည့်မင်္ဂလာမျိုးမျိုးတွေရှိတယ်။ အဲ့ဒါတွေကတော့မမြတ်ဘူးပေါ့လေအောက်တန်းစားဘုရားစာပြဟောတဲ့38ပြမင်္ဂလာတွေကတော့အထက်တန်းစားအမြတ်စားမင်္ဂလာတွေလို့ဆိုလိုပါတယ်ဘာဟုသုသာဒိဋ္ဌိသာဝိညောသာပိလိတိတော်သုပါတိယဝါသဧကံမင်္ဂလာမုဒ္ဓမံဆန္ဒလေကြညင်ကြရမယ်လောကဘက်ကပြည်ပြီးတရားဘက်ကပြည်ရမြင်ရင်ကောင်းတာပဲအခုလိုတရားနာနေတာအကြညင်ကြတယ်ကြညင်ကြတယ် ကြားဘူးတာတွေကြားမသိဘူးတာတွေသိရမနာဘုဒ္ဓဝိသုဒ္ဓယူကြည့်ကြားရုံနဲ့အဲဝိသုဒ္ဓပြကြားပြီးတော့ကျင့်ရမယ်တရားဆိုရင်ကျင့်လိုက်တဲ့အခါကကိုယ်တွေ့ကိုယ်တိုင်တွေ့ပြီးတော့မျက်မှောက်မြင်သွားအကြအမြင်ဖြစ်လာအကြကနေအမြင်ဖြစ်အဲဒါကတော့ပုံယူကြည့်တယ်ခုတရားတို့ရဲ့ယောဂီပုဂ္ဂိုလ်တွေမှာအစပထမတော့တရားနာယုံကြားယုံပါပဲ ဉာဏ်နာကြရကနေပြီးတော့ဘုဒ္ဓရာရသွားဒီအာထုံမှာပဲဒီလိုအာထုံမှာအများကြီးအာထုံဒီအာထုံလို့ပြင်းဝိပဿနာဉာဏ်ဒီလိုဖြစ်တဲ့ယုံနာဖြစ်တဲ့အနိစ္စဒုက္ခအနတ္တတွေပြီးကြတဲ့အဲဒါတို့ဒီကြရလာပြီမြတ်စွာဘုရားဤသာသနာနဲ့တွေ့ကြုံနေတယ်ဒီကျင်းမှာသူများလိုပဲဝိပဿနာကုသိုလ်တွေဖြစ်အောင်ဝိပဿနာဉာဏ်တွေပွားများအောင်ဖြစ်အောင် အထုံမှာပဲလို့သိကြီးတွေဖြစ်လာယောနိသမိကာရတွေကအဲဒီလိုယောနိသမိကာရဖြစ်ပြီးတော့တရားအထုတ်ကြတာပဲဒီယောဂီတွေအထုတ်ကြတာအဲဒီလိုတရားဝဲကတရားနာပြီးတော့သူသူဘုံဘုံအင်းင်းဒီလိုသင်္ခါရီကဟောပြောတဲ့ကျွမ်းတာနဲ့သူကြီးအဲဒါကြားပြီးတော့သိတာကြီးရအဲဒီကနေဒီတရားမျိုးမျိုးနဲ့ဒိဋ္ဌကိုယ်တိုင်တွေ့လာတာအကြာရဲ့စိတ်မောအဲဒါကတရားဘက်ကလောကဘက်ကလည်းပဲ အကြမ်းနေတာသုံးကြတာပါပဲတကူဝမ်းကြောင်းကြီးစသရရတယ်အဲဒါတွေလည်းကြားမြင်နေပြီးလာရပါတယ်သိပင်းစအော်လည်းမြင်နေနှုတ်ရင်းသိမြင်ညာသုကလာသုကသုကမြင်ညာတွေဆိုရဲအကုန်လုံးပါတယ်ဒီယောဂဒုတိယတော့အဲဒီကဒီကနေ့ဒီလိုဒီလိုဒီလောကကြီးရင်းနေပြီးရင်းနေဒါတွေပြည့်စုံရရဟန်းလည်းပဲဉာဏ်ပြည့်စုံပြီးပြီးတော့အဲဒီကနေ့ ဒီလိုရှင်းရသိသိရှိတော့ကောင်းစွာရှင်းရတယ်ဒီရောစာဝင်ကြီးရတယ်အဲဒီမှာကျေးဇူးတွေကသိသိရှိတော့ကောင်းစွာရှင်းရတော့ပြီးတာလေအဲဒီမျိုးဝီမျိုးရှင်းရတယ်ဆိုပြီးဒါနဲ့ဝီမျိုးသင်ကောင်းရမသင်ကောင်းမှုစသည်ဖြင့်ညာဝီမျိုးကမသင်ကောင်းမှုသင်လို့ရှိရင်ညာနဲ့ယူကျင်တရားတွေသိပြီးတော့ညာနဲ့ ကိုးမကြတဲ့ညာနေမြင်ပြီးအပြစ်ပြောဆက်ရလို့ရှိရင်အပြစ်ဖြစ်တတ်တယ်ဒါကြောင့်မို့မင်းကောင်းမှုဆိုပြီးသိစရာတွေကလူတွေကြီးမသိနိုင်ဘူးပြောတယ်ဟုတ်ကဲ့လုံးလုံးကောင်းနေရှင်ကအကုသိုလ်ဖြစ်ကြပြီ။မာရတဲ့လုံးဆိုအဲဒီကဒီကုသလကလေးဟာသမဏပြုကြည့်တယ်ထင်ပြီးအပြစ်ကသိမ့်ကြည့်ရတယ်ကြည့်တယ်ပြီးတော့ဟိုနိဒိဋ္ဌာဘုံနဲ့မငြင်းညွတ်ဖြစ်နေတဲ့ပုဂ္ဂိုလ်ကလည်း အမတ်တမဲ့မြင်မြင်ဖြစ်တာလည်းရှိတာတယ်အမတ်တမဲ့မြင်မြင်ဖြစ်တာကတော့ဘာနာတိဝိဇ္ဇာဆိုတဲ့ဒိဋ္ဌာဘုဒ္ဓမှာသိရကြတယ်မျိုးလောကဝိဇ္ဇာနဲ့မနာတိဝိဇ္ဇာမြင်မြင်ဖြစ်လောကဝိဇ္ဇာဆိုတာကတော့လူတွေလည်းဒီမြင်မြင်ပြီးလို့ရှိရင်လောဘဒေါသမောဟနဲ့ပြုရတာညာနေပြုလို့ရှိရင်လောဘဒေါသမောဟနဲ့ပြုဒီရင်တော့ရှင်လူမျိုးအာဘမတင်အာဟုတော်ဖြစ်တယ်ဒီမြင်ပြီးပေါ့ညာကြတော့ လောဘဒေါသမောဟလည်းဖြစ်တယ်အာဘလည်းဖြစ်တယ်ဒီကြီးကြီးအဲဒါသူ့လားအဲဒါကလောကဝိဇ္ဇာခေါ်တယ်မာနတိဝိဇ္ဇာဆိုတာကတော့မြတ်စွာဘုရားပြညာတဲ့ကခါလျော်စွာယတိသာတွေ့ယတိသာနဲ့သံတာကြီးပြညာတဲ့ကကြည့်ပါလေဥပမာဒီဆိုတဲ့ဒိဋ္ဌာဘုဆိုလို့ရှိရင်မြင့်ကြီးမာရီတာတိုင်းရဲ့အတွင်းမှာ ဒီကနေတိုင်းနေတိုင်းသိညောတော့ကျွရတာမျိုးတနည်းနည်းသိညောတာဒီလိုလည်းကျွရအောင်သူကလာကွဲတဲ့ကိုတင်ရတဲ့ကိုကျွရတာဒီတော့ခဏဆိုလို့ရှိရင်လည်းဒီမှာအိန္ဒိယမှာဆိုရင်တတတော်တာကိုဓမ္မကြီးကြီးလက်နာမျိုးမကြည့်ရဘူးလေအဲမြေကြီးမာဒေတာအပြင်ဘက်သစ္စာသေးခေါ်တဲ့ရက်တွေဓမ္မကြီးတွေလည်းပါပါတယ်အဲဒီရက်တွေကြတော့ခဏလေးဒီသိဉာဏ်ကိုပါနော်ဒီကတရားသစ္စာကိုသိရတဲ့မှာပါ ခဏလေးလည်းဆိုရင်ဘဏ္ဍာရှိတဲ့ခဏလေးရှိရှိကံကြည့်ရတယ်။အဲဒီလိုဟာလေးဒေတာအချင်းကွက်ပြီးညတာလည်းရှိတယ်။အဲဒါကဘာနာတိဝိကအကုန်လုံးညတာလည်းရှိတယ်။အဲညတာတဲ့အတွက်မြတ်စွာဘုရားကြီးအာနာတော့ညတော်ယူရတော့အရင်ကျင့်။သူ့အသားနဲ့မယုံမကြည်ပြုလို့ရှိရင်အပြစ်တော်ပြု။မြတ်စွာဘုရားကြီးအာနာတော့မြတ်စွာဘုရားကြီးကျင့်ရတော့ မယိုသေးတဲ့အဖြစ်ဖြစ်တယ်အဲ့ဒါအဲ့ဒါနဲ့တရားနဲ့လည်းပြင်နေတယ်ဒါပေမဲ့လည်းသူကဒေသနာပြောကြလိုက်တဲ့ရှင်သူကသင်ကျေသွားတာလေသူကြီးကြီးတော့မဟုတ်ဘူးအဲမတိလိုက်မတိပါပြုလို့မှုလို့ရှိရင်သက်ကန်တယ်မဲ့ကန်တယ်လည်းမကြည့်ဘူးသူတို့ကဘူးလို့ကြည့်တယ်သူခဏကြည့်ရပူဇောင်းလာရစသည်တကလားဒါဓမ္မတွေပြော အဲဒီကြောတာတရားဓမ္မရဲ့နာတိတဲ့ပုဂ္ဂိုလ်ဒီကောင်းတဲ့ပုဂ္ဂိုလ်ညီမနဲ့သွားကြရဲ့ဟိုပုဂ္ဂိုလ်ကသူ့အဆူရှင်ကြီးရဲ့နဲ့နေရင်ဒီကဒီကြောတဲ့ပုဂ္ဂိုလ်ရဲ့ကြည့်ရတဲ့ပုဂ္ဂိုလ်ကြီးကြီးတဲ့သူကသူဖြစ်တယ်အဲဒါကြောင့်ပြည့်စရာရဲ့လူတွေလူကြီးမတင်ကောင်းဘူးပြောတယ်သူကလည်းသိမဆိုးတော့ဘူးဘုရားမရှိတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါဝိနည်းစေတသာလေးနဲ့ညာနေလို့တောက်ပြီးတော့ပြည့်တင်ကြရဲ့လို့ရှိရင်ပြည့်တင်လို့လည်းလူကြီးမတင်ကောင်းဘူးဆိုပြီးပြောအဲဝိနည်းတင်ကောင်းတယ်ဆိုတဲ့ပုဂ္ဂိုလ်ကလည်း ဝိနည်းသင်ရတယ်ဝိနည်းသင်ဒါမှယဟန်ကောင်းညမ်းမြတ်ဒီကိုယ်ကိုကိုယ်ကိုနိုင်တဲ့ဝိနည်းမပြီးလို့ရှိရင်ယဟန်ကောင်းမှမပြီးယဟန်မတော့တာမှမပြီးလည်းဒီလိုကဘာဝမြင်ကိုယ်ကိုနေဒီဉာဏ်မကြဘူးဆိုပြီးတော့ဝိနည်းလည်းပြီးတာမှဟုတ်လားဟုတ်ဟုတ်လည်းဟုတ်တယ်ဝိနည်းရေးကြည့်တယ်ပြီးတော့လည်းဒီဥမှန်နဲ့လည်းအဲဒီပြည့်ရရတဲ့မှာသာသနာ့ဘုရားတရားကမရှိတော့အဲ့ဒါဘုန်းကြီးဒုက္ခတွေအကုန်လုံးကောင်းပြီးတယ်မှတ်နေတာကိုတနည်းအောင်ရာကြီးကြည့်ကြတယ်အဲဒီလိုမျိုးကြတာလည်းဒါကလည်းမပြီးပါဘူး ဒီလိုမျိုးလည်းအင်းကြီးရှိတယ်ဆိုတာဒီလိုမျိုးအခုတော့သိချင်တာဟုတ်တယ်ဟိုကသိရမှာရှိတယ်အခုတော့လည်းဒီလိုရှိနေတယ်ရရမှာလူတွေကလည်းဘာမှဝိသုရရှိတာမဟုတ်တော့ဘုန်းကြီးအဲဒီကဘုန်းကြီးပြောတာတွေအကုန်လုံးကောင်းတယ်ဘုန်းကြီးတို့ကလည်းအကုန်လုံးကောင်းတယ်မှတ်နေရတာဒီကဆရာပါလားဘုန်းကြီးကဟုတ်ပုံမရပါဘူးဘုန်းကြီးပါဘုန်းကြီးမနေဘူး ဒီကံများဒီအိုင်တို့ဒီကံလေးတွေများရင်းနေပါလို့ရှိရင်ဘုညာလာပြီးရတယ်မှာမှတ်တိုင်ကြိုက်တာဆိုမှတ်တိုင်ကြိုက်တာလို့ရှိရင်ဒီတွေကဒီရက်ဒီတွေကငါးတို့ကတော့ဆန့်နေရဒီကငါးတွေရောဘုညာဆန့်ပြီးတော့ဒီများတဲ့နေရာတွေ့ကြလားဆိုဒီလိုလုပ်နေတယ်အဲ့ဒါကိုဘုညာငါးတွေဆန့်နေတယ်ဒီချက်ကိုစားရတယ် ရုပ်ဆိုတာဖြစ်ဖြစ်ပါဟုတ်ကဲ့อืมအဲ့ဒါလေလူတွေကတော့ဒါဒီဘုန်းဘုရားကလုံကောင်းတော့ဒါကောင်းတယ်လို့ဒီလိုအောင်လို့ဆိုတာကိုဆိုတာဒါကြောက်ကြကောင်းတယ်သူကဒါကြောက်ကြကောင်းတယ်ဒါအဲ့ဒါဘုရားမကြည့်တော့ဘုရားကြည့်တဲ့ကိုယ်ကိုယ်လေးချင်းဒီဘုန်းကြီးတော့သုံးဝင်နေနေတာတော့အခုကျင်းတဲ့မလျော်တာတွေရှိပါနေတယ်သူစားတယ်အခုပရိသတ်တွေနဲ့ဆက်ပြီးလို့ကောင်းနေတယ်အဲ့ဒါဟာတွေလည်းသူတို့ကောင်းနေပါပြီးတော့ကိုယ်ဝယ်နေတာအဲ့ဒါယူကြည့်တယ် ကုသိုလ်တဲ့ဟာလည်းသိထားအောင်မှလည်းတော်တော့တော်တယ်ဒါကြောင့်အခုတော့ဆရာသမားများကလည်းဝิญကြီးဒီလိုကျင်နေတယ်ပြည်နေတယ်ဆိုပြီးရှိရပြီအမှန်တင်ရကတော့ဝิญရောဇတုတ္တိတော်ကအဲ့ဒီယဟန်ဝิญကြီးတင်လို့မတင်လို့ပြောတာမဟုတ်ပါဘူးကိုရှင်တရားကျင့်ဖို့ပြောတာသူသိသိတော်ကောင်းစွာကျင့်အပ်တော့သေယုံနေမှုကျင့်ကိုကျင့်ရမှသိသိကြတယ်ကျင့်တာကိုပြောတာပါသာပေကျမ်းသာဟိုနှုတ်တဲ့အောင်သင်္နာမျိုးတွေမဟုတ်ဘူးနားလည်အောင်လို့သင်္နာမျိုးမဟုတ်ဘူး

ဒီပါတဲ့မတတ်ရဘူးလို့ပြီးပါရဲ့တို့မတတ်တဲ့ဒီမျိုးဥစ္စာမခိုးရဘူးလို့ပြီးပါရဲ့အဲခိုးတဲ့စသည်ဖြင့်ဒီဥမာသိပြီးမကျင့်လို့ရှိရင်ဘာမှအရာမြောက်ဘူးသင်္ညာနေလည်းဒီလိုပဲအဲဒီညာနေမှလည်းပဲအဘာပင်ဇိရတဲ့အမှုပြည့်စုံပြည့်စုံတဲ့အမှုတွေသင်တော့သင်သားပါရဲ့ဒါတွေမကြောက်ကြဘူးကျူးလွန်နေတယ်ဆိုရင်ဒါလည်းကားပေါ့ဘာလို့မလဲသင်သားလို့ဝင်လို့ကျင့်တာလို့ဒီလိုကြီးတော့ပေါင်းစားကျင့်ရတော့ဒီမျိုးစား ဒီနိဒိယဝိသကုသင်တရားပဲကုသင်တရားလည်းကောင်းဒီကြီးပါလေကောင်းစွာဒီနိဒိယကုသင်တရားကောင်းကောင်းကျင့်နေလို့ရှိရင်အောက်ထုဆုံးအားဖြင့်သူများကြည့်ရလို့ပဲသူများကြည့်မှခံရတယ်မကြည့်မှတော့အကြည့်ရတယ်လို့အဲ့ဒါအသေးစိတ်အင်းနာမည်ကြပါ အဲဒီဝိနည်းကြီးကကောင်းမကျင့်လို့ဆိုရင်ဘေးကဘေးပါဝင်နေတာကြည့်ရတယ်။အဲဒီတော့ဝိနည်းမျိုးတွေညာတယ်။ဒီကောဝိနည်းမျိုးတွေဒါအဲဒီဒီတော့ညတွေလည်းမှာပါလာတော့ဒီကရေးရရတယ်။ဒီစိတ်ကသိရင်ကြည့်ပါဦးသင်နေတယ်လို့အဲဒီမျိုးရေးရတယ်။ဒီလိုမှမျိုးတွေချင်းဒုညာဆက်ရတယ်အသင်ပြီးခံရတယ်။ အဲ့ဒါမျိုးကဘုရားညာတော်တွေကျောင်းတွေလည်းလိုက်ထားပါတယ်ဆိုလည်းပြောထားပါတယ်လူတွေရောလည်းဒီသွားရင်သင်္ကန်းယူသွားရမယ်ကျောင်းကဆိုရင်သင်္ကန်းယူသွားရမယ်သင်္ကန်းမယူမဲနဲ့သွားနိုင်တဲ့ဒီလိုရှိပါတယ်သင်္ကန်းမယူမဲနဲ့ဘုရားသွားမယ်ဆိုသင်္ကန်းမယူမဲနဲ့သွားနိုင်တယ်ဒီကံကြီးဘုရားကောင်းကြီးဟိုတပါးတော့ကျောင်းကို ဒီကနေပြီးတော့အင်းတဘာကပြည့်တိုက်သွားမယ်စသည်ဖြင့်ပေါ့နော်မဟာနေကတောင်းကြောင်းသွားမယ်ဘုရင်ပြေတော့တိုက်သွားမယ်စသည်ဖြင့်ပြီးတော့သွားလို့ရှင်ဒီကနေ့မျိုးပေါ်ပြန်ကြည့်ရအောင်ဒါပေမဲ့လို့အဲဒီလည်းငါမယုံမဲသွားတဲ့ပုဂ္ဂိုလ်တွေဒီကအဆင်ပြေဘူးဒီလိုတော့ဒီကနေ့မှမယုံရတဲ့ကောင်ဒီကနေ့ကြီးဒီလိုလျှောက်လဲနေအရကကိုတော်ပဲဆိုပြီးရိုးသားကဟိုယူနည်းကလွတ်လပ်ခွင့်ရှိလို့ သွားနေတဲ့ပုဂ္ဂိုလ်လည်းပဲကိုယ်ကပြင်းမှန်းမိရတယ်အဲပြင်းမှန်းတဲ့ပုဂ္ဂိုလ်ကအကုသိုလ်ဖြစ်နေတာဗျာတော့အဲမျိုးရဲရွာတဲ့ဈေးလိုပါတော့သွားတဲ့ဥစ္စာအိမ်သွားတဲ့ဥစ္စာကိုသင်္ကန်းမြုံမဲနဲ့သွားနေတဲ့ဆိုတဲ့ပုဂ္ဂိုလ်ကြည့်ရရင်တော့လားအဲ့ဒါပြင်းမရှိပါဘူးကွာတော့သူကဟုတ်နေတာလည်းမြင်ပြီးမြင်နေတယ်ဒါမှလည်းဖះပါတဲ့အကြောင်းသွားတဲ့အဲမြတ်စွာဘုရားယူပြီးတော့လည်းလူလောက်ခွင့်ပြုလို့သင်္ကန်းမြုံမဲသွားတယ်ဆိုရင်ဒီပုဂ္ဂိုလ်ပါခဲ့ရလို့အဲဒါလည်းဒီလိုဖြစ်ဖြစ်တယ်အဲဒါကိုခုနပြောတယ် အမှုတွေဒီသင်္ခါဥစ္စာဒီဟာတွေပြောတာဟုတ်တယ်ကွာမပြီးပဲနဲ့ကြောက်ပြီးတင်တယ်အဖြစ်ကဖြစ်တတ်တယ်အဲဒါကြောင့်ဘုရားဒီအဒီပရိသတ်တွေကလည်းလည်းဩဝါဒပေးတာဆိုတော့ဆောင်းမဆိုင်နေနိုင်တယ်ကွာဒီလေပါလို့ကြည့်ရတော့ဒါများရုပ်ဒီကြီးတော်ကဖွင့်ထုတ်ပြင်လို့ငါယုံသွားတော့ဒီကြီးတော်ဖွင့်ထုတ်လာတာလည်းအရေးကြီးစိတ်ကကြီးလို့ရှိရင် ဒါသင်္ကန်းမျိုးနဲ့သွားနိုင်အောင်လို့ခွင့်ပြုထားတာပါသင်္ကန်းမျိုးတော့ကိုပြရတဲ့ရုံးတော့ခွင့်ပြုတာမဟုတ်ဘူးအဲ့ဒါသင်္ကန်းမျိုးသွားတာကောင်းတယ်ဤရတယ်လေးပါဝင်ကြီးအကြည့်တဲ့ပုဂ္ဂိုလ်တွေကလည်းပဲဟောဒီလိုတွေကသိချပြီးတော့သွားတာလေ။ရတဲ့အလကားကြောက်တယ်ကမဟုတ်ဘူး။ဟောဒီလိုဒီလိုမျိုးရှိတယ်။အင်းဒီကလမ်းသွားတဲ့ပုဂ္ဂိုလ်တွေကလည်းပဲအောက်တစ်ဆုံးလမ်းမယ်လို့ဒီလိုသိပြီးတယ်။နားကြတယ် ရံမျိုးကိုလည်းဒါမျိုးကြတာ။အောင်မျိုးစဉ်ငါယုံကြည်တော့သာဘာသကဝတ္တသာဟောကာသမာကတပိဿံမတောင်းဘူး။ဒီကဟန်ကြပြီဆိုတော့တော်ဟန်ကြတယ်။သေးတာတော့မင်းကြီးပြောပြီးဆိုတော့ဘုန်းကြီးတခါကဘာသကကြီးဘယ်လိုရောက်မှဒီစားလို့ရှိတယ်ဒီနေ့လည်းမရှိဘူး။ဒီအဲဒီကိုအဲတုံးတော်ကဘာမျိုးရင်းကြပဲခဏရဲတင်ပေးကြတာကျန်လို့သွားတယ်အပိယနေမှာသွားရမ်းသွားတော့တော့ပြင်သားတော့ ပြန်ကြတော့ဗာစကားနဲ့ပြီးပြီးပြန်လာပြန်လာတော့အရာဆံဝင်ရောက်ခါသာနှိမ့်တယ်လို့ပြောတယ်အဲဒီနေ့အကြီးရတကမေးပြီးသူသာသာကဘယ်တော့ကြာသွားတယ်ပြီးတယ်ဟုတ်ဟောတော့မပြီးကြတာတော့ပြီးတယ်ကသူကမပြီးဘူးဘာလို့လဲမြည်ရတော့ဒီမှာသာသမာ့ရတနာရင်ပါတဲ့ပုဂ္ဂိုလ်တို့ကလူဝဘူးလို့ဆိုတယ်ဒါမှမဟုတ်လူကြီးကိုအိုးမီအိုးသွားဟင်း မကြည့်ဘူးနဲ့သိတဲ့သေးလေးပါတော့ဒါလည်းသူတို့ကညာစီဝါရေးအလုပ်ပဲလို့ဒါလည်းသိတဲ့ကောင်းတာဘာမှလည်းများလည်းမများဘူးဒါပေမဲ့သူကမကြည့်လို့မသိတာလေသူသိပါတယ်သူကဒီလိုဒီလိုဒီလိုဆိုတာကိုသိရအဲဒီတော့ဒီကရင်သွားတာဟာသူကအကျိုးရှိပါတယ်အမှန်ကြညာဒီဒီကမရှိဘူးဒီကဘကောင်းမှပြည့်နေတဲ့ဖြစ်နေတယ်လို့ဆိုတာရှိတယ်လို့ရမယ်အဲဒါကြောင့်ဆိုတော့ဒီအကြောင်းအရတော့လည်းရှိရင်ငငယ်ရင်းသွားကြနောက်ဥပဒေလည်းလုပ်ထားတယ်အမှန်ကောင်းပါလေ ဒီကပုဂ္ဂိုလ်တွေလည်းအာဟုတုံမသွားဘူးလို့နောက်မှရင်ကိုကသွားကောင်းလို့သွားနေလို့ဒီကဒီမှန်အာဟုတုဖြစ်တယ်လို့ဒီလိုနဲ့အာဟုတုံဖြစ်ပါစေနဲ့ဒီလိုမှပြုလို့ဖြစ်ပါစေကိုလည်းပဲရဟန်းအရှင်ဝါနဲ့ကိုကြက်ပြီးလို့ရှိပါစေဆိုတဲ့အနေနဲ့ငါးကြုံသွားရမယ်ဒီလိုဒီလိုကဒီလိုရှိတော့တယ်ဟောပါတင်ရတော့ဘူးတဲ့ဒီညာတွေကဒီလိုကဆုံးနေဒီလိုလူချင်းညာနဲ့ညာချင်းပြင်ပါတဲ့အောင်ရချတာဒီညကြောင့်ဖြစ်ပါတဲ့ ဥပါတိကကရာဝါကကောင်းသောစကားကိုပြောဆိုခြင်းကောင်းသောစကားဆိုတာအကျိုးရှိဟုတ်မှာနှစ်တန်သောစကားကောင်းကိုပြောရမယ်မြတ်စွာဘုရားများဒီကတော့ဆိုတဲ့ပုဂ္ဂိုလ်ကြီးအဲဒီမှာဒီကတော့ကောင်းစွာသွားတယ်ကောင်းစွာဖြစ်တယ်ကောင်းစွာလာတယ်စသည်အနဲ့ဒီအနည်းငယ်ကရာဖွင့်လာတယ်အဲဒီကောင်းစွာပြောဆိုတယ်ကောင်းသောစကားကိုပြောဆိုတယ်ဆိုတဲ့အနဲ့ဒီနဲ့ပါတယ်အဲဒီနဲ့ကတော့အဘိဓိရောက်တာဘုရားကိုယ်တော်နဲ့ဟောတာစကား၆ခွန်းကြည့် စကားချက်ဆုံးမဟုတ်မှမှမင်းကျိုးမှုကြီးအဲဒီလိုကြမ်းလို့သူတော်ကကြိုက်တာလည်းရှိသေးတယ်ဆံမျိုးသူကမကြိုက်တာလည်းရှိသေးတယ်ဆံမျိုးနှမျိုးပဲစကားရဲ့မူရင်းကတော့ကိုမမှန်ဘူးကျိုးမှုသူကကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ် အဲ့ဒီစကားမျိုးမြတ်စွာဘုရားကပြောပြီးတော့လို့လည်းမဟုတ်မှလည်းအကျုံးရှိလို့ပဲဘုရားကြိုက်လည်းမပြောဘူးလောကအနာပညာဘုရားကကြိုက်ရင်ပြောတယ်မဟုတ်ဝင်မယ်လို့ပြောတယ်ယုံကြည်တယ်မယ်ပြောတယ်ဘုံတိုက်တဲ့စကားတွေဆိုတာကြည့်တယ်ဘုံတိုက်တဲ့စကားတွေဆိုတာမင်းဒီကဘယ်လိုပြောနေလဲဘာသာပြီးလဲအဲမဟုတ်ဘဲနဲ့ပြောတာလည်းဟုတ်လို့ပြောတာလည်းရှိတာပေါ့မဟုတ်ဘဲနဲ့ပြောတာတွေဟာလားမဟုတ်ဘဲနဲ့လည်းပြောတယ်အကျိုးလည်းမရှိဘူးအဲ့ဒီလိုပြောတဲ့တရားလားဒီမြောက် ဆွဲရပါဖို့ရောင်းနေပြောင်းနေအချင်းချင်းပြတ်သွားလို့ရဆိုတော့ဒါအကျိုးကျိုးမဲ့ပဲကျိုးမဲ့ဖြစ်တာအဲဒီလိုစကားမျိုးကိုလောကလူတွေကပြောကြတယ်အခုဒီကာလမှာဒီဝါရကံတဲ့သူတွေလည်းတော်တော်များများဗာရပါရဒုက္ခတွေဒီများကြည့်ပြီးပြောမှလာတယ်လည်းအဟုတ်ဉာဏ်လို့ပြောပြီးတော့အချင်းချင်းပြောင်းနေအများကြီးပါလူတွေကအဲဒါကြီးမဟုတ်တဲ့မဟုတ်မမှန်တဲ့စကားလည်းဖြစ်တယ်အကျိုးမရှိတဲ့စကားလည်းဖြစ်တယ်ဒါပေမဲ့လို့ လူများကြိုက်နေတယ်ကြိုက်လို့ပြောတယ်ဘုန်းတဲ့စကားမျိုးကိုပြောတာသူကသဘောကျတယ်အဲဒီဟာကိုပြောတယ်သူကလည်းမကြိုက်ဘူးမဟုတ်တဲ့စကားပြင်းပြစကားပြောတာမကြိုက်ဘူးအဲကြိုက်ပြီးဖြစ်ရင်ကြိုက်ပြီးဖြစ်ရင်လည်းဆိုကြပြီးစကားမျိုးပြောပြီးတော့ဘာလို့လဲမဟုတ်မှန်လို့ပြင်းပြီးတော့စကားနဲ့ပြင်းပြီးတော့ဥပမာမှာရဲ့သို့တော်လည်းပြင်းပြီး အဲ့ဒါလူများကကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်ဒါကလည်းမျိုးပဲဒီမှာကြိုက်တာမကြိုက်တာလည်းကျွဲတယ်အဲ့ဒါမျိုးလည်းမြတ်စွာဘုရားမပြောဘူးဘာဖြစ်လို့လဲဆိုဟုတ်တော်လည်းပဲအကျိုးမရှိလို့ပြောဘူးဘယ်လိုဟာတွေတုံးဆိုကျိုးနေတဲ့ပုဂ္ဂိုလ်ကအကျိုးလို့ပြောရင်ဟုတ်တော်လို့သားတယ်ပြောတာလည်းပုဂ္ဂိုလ်ကကြာကြည့်ဒီပုဂ္ဂိုလ်ကလည်းဒါကြိုက်နေတာကြိုက်နေတာအကျိုးမရှိဘူး ကမ်းနေတဲ့ပုဂ္ဂိုလ်ကမ်းလို့ပြောတယ်မိုက်တဲ့ပုဂ္ဂိုလ်သူမိုက်လို့ပြောတယ်ဒါတော့ဟုတ်တော့ဟုတ်တော့ဟုတ်တာပဲဒါနဲ့ဒီလိုပြောတာအကျဉ်းရှိတာမပြောအကျိုးရှိတဲ့အဲ့ဒါသူများကြိုက်တာလည်းရှိတယ်နဲ့မကြိုက်တာလည်းရှိတယ်မပြောဘူးတော့ဘာလို့လဲဆိုတော့အကျိုးမရှိလို့မပြောတာဟုတ်ပုံနဲ့လည်းအကျိုးရှိအကျိုးမရှိရင်မပြောဘူးဒါစကားနဲ့မျိုးလေးမျိုးပြီးသွားတယ် ဟုတ်လဲဟုတ်တယ်အကျိုးလည်းရှိတယ်မြည်ကြတာလည်းအဲ့ဒါပညာကိစ္စကတစ်မျိုးပညာမကိစ္စကတစ်မျိုးမျိုးပြောတယ်အဲ့ဒီစကားနှမျိုးလည်းမြတ်စွာဘုရားပြောတယ်ပညာကြိုက်ရင်လည်းပြောတာပဲမကြိုက်လည်းပြောတာပဲဘာလို့လဲဟုတ်လဲဟုတ်နေတာကျိုးရလည်းရှိတယ်ပညာမကြိုက်တာဘယ်လိုအားလုံးဆိုလို့ရှိရင်ဒေဝရတော့အာပါယုကောစသည်ဖြင့်အဲဒီလိုပါတယ်ဒေဝရသံဃာဒေဝတာတန်ကြီးပြုလို့သူဟာ အပယ်ကြတော့မှာဒီကောင်းကြီးဝီကြီးကြတော့မယ်ငါသာဗျာပြောမေရဒေဝရရေဒေဝရရေမင်းကြီးတွေဒီလူကြီးရှိမှာပေါ့ညာနေသရဓမ္မတွေလည်းဒီရှိအောင်မှာဒါတွေကတော့ကြိုက်မှာမဟုတ်ဘူးမကြိုက်ဘူးမကြိုက်ရင်လည်းညာသာဗျာပြောတယ်ဘာလို့လဲသူကဟုတ်လဲဟုတ်တာပဲအပါကြီးတော့အပယ်ကြမှာဟုတ်ဘူးဝီကြီးမျိုးကြတယ်ဒေကြတယ် ကျိုးလို့ရှိတယ်ဒီကမြတ်စွာဘုရားပြောတယ်ဒီလိုပြောလိုက်တဲ့အတွက်ဒေဝရပြုတဲ့မျိုးပြုရင်ဒီလိုအပေါ်ကြရတယ်ရည်ရည်မြဲကြရတယ်ဒါမျိုးမပြုကောင်းဘူးဆိုအများကပြုပြီးတော့ဒီဆောင်ရမှာတဲ့ဒီလိုပြောရတယ်ပြုအဲ့ဒါကြောင့်မြတ်စွာဘုရားဥမ္မာပြီးအကျိုးရှိတဲ့စကားဆိုရင်ပြောတယ်သူများမကြိုက်လည်းပြောတာပဲတဲ့သူများကြိုက်ရင်တော့ပြောကြမယ်သူများကြိုက်တာကတော့ဘာလို့ဆိုရင်ဒါနာပြုလို့ပြုလို့ရှိရင် အဲလူဘဝနာဘလူဆန္ဒနာဆန္ဒနဲ့ပြုခြင်းနဲ့ဒီလားဆောင်ကြလို့ရှိရင်လူဘဝနာဘလူဆန္ဒနာဆန္ဒနဲ့ပြုခြင်းနဲ့ဒီလေးပါးလုံးရောက်တယ်ဘာဝနာပွားများလို့ရှိရင်လူဘဝနာဘလည်းရောက်ရှင်နိုင်တယ်ဘဝတန်မြာကလည်းလုံးရောက်ရှင်နိုင်တယ်မင်းရပုံရောက်နိုင်တယ်ဒီလေးပါးလုံးရောက်နိုင်ရှင်နိုင်တဲ့စသည်တွေအဲ့ဒါတွေကဟုတ်လဲဟုတ်တယ်အကျိုးလည်းရှိတယ်တရားလိုလားတဲ့ပုဂ္ဂိုလ်ကလည်းကြိုက်ရတယ်အဲ့ဒါဒီဟာလည်းပြောတယ်နည်းနည်းတော့ ဟုတ်မှန်ရေးအကျိုးရှိတာကျိုးရှိတယ်ဟုတ်မှန်ဟုတ်မှန်ရေးအကျိုးရှိတယ်ဟုတ်မှန်ပြီးတော့ကျိုးရှိတယ်ဆိုတာအဲ့ဒါပါပဲဒီဘာကြိုက်တာကတမျိုးမကြိုက်တာမျိုးဆက်လိုက်တော့ဒါကမှမင်းဒီမျိုးကိုပြောနေတယ်ဒါပေမဲ့သာသာသိပြောတာလည်းမဟုတ်ပြောတဲ့အခါမှာပြောတယ်အရှင်ရောက်တဲ့ရင်မပြောသေးဘူးအရှင်ရောက်မှပြောတယ်မြင်နေလဲဆိုင်နေတာရှိတယ်လားနေလဲဆိုင်နေတာရှိတယ်ရဲနေလဲဆိုင်နေတာရှိတယ်အချိန်တိုင်းနဲ့ဆိုင်နေတာလည်းရှိတယ်ဒီချိန်ကြာမှမြတ်စွာဘုရားဒီ အချိန်ကာလနဲ့စိုက်ပြီးတော့မြတ်စွာဘုရားဒီလိုစကားမျိုးပြောတယ်တဲ့သူကတော့ကျိုးရှိဟုတ်မှနှစ်တန်သောစကားကောင်းလို့လားမြတ်စွာဘုရားတေရမြတ်စွာဘုရားအကျိုးရှိဟုတ်မှန်သောစကားတဲ့အဲဒီစကားစကားကောင်းတယ်ွဲလို့ရှိရင်သူကနှစ်မျိုးရှိတယ်သူတော်ဘာကြိုက်တာနဲ့မကြိုက်ဘူးကြိုက်တဲ့စကားအရင်ပြောတဲ့စကားတည်းအကျိုးရှိတဲ့စကားကတစ်ခုဥမှန်တဲ့စကားတခုဒီလိုမဟုတ်ဘူးအကျိုးလည်းရှိရမယ်ဟုတ်လည်းဟုတ်မှရမယ် ကိုကြည့်ဟုတ်တယ်မတန်သောစကားဆိုတာကတော့ဒီနာကြိုက်တာကတနည်းမကြိုက်တာကတနည်းလို့ပြောတယ်အဲဒီတော့စကားကောင်းမြတ်စွာဘုရားပြောတယ်ပြီးတော့မြတ်စွာဘုရားပြောတယ်လို့လည်းအလုံးစုံပုဂ္ဂိုလ်တွေလည်းဒီနည်းတိုင်းကိုသိရမှာမကောင်းပါဘူးဒီကြောင့်လည်းစကားဟာပုံမှန်ရမယ်အကျိုးရှိရမယ်ဒီနာကြိုက်ခြင်းကြံကြိုက်ခြင်းနဲ့ဆိုတော့ဒီနာကြိုက်ခြင်းကြိုက်မှပြောတာတော့ပိုကောင်းတယ်ကြိုက်တာပြောတာကတော့ဒီလိုမျိုးပြောလို့မပြောဘူး အဲကောင်းဆောင်ဆရာကြီးတွေပါတယ်တက်ပုဂ္ဂိုလ်ကြီးတွေဆိုတာဒီကတော့ဒီလိုပုဂ္ဂိုလ်ကတော့ပြောဆရာသမားတွေအကြိုက်လည်းပြောမှာသာမန်ပုဂ္ဂိုလ်အနေအချင်းတော့ဉာဏ်မကြိုက်တာပြီးတော့မပြောတာကောင်းတယ်ပြောလို့ရှိရင်ဘေးရန်တွေဖြစ်တယ်အဲတော့ဉာဏ်ကြိုက်တဲ့စကားပြောပြောတော့လည်းအချင်းချင်းမှပြောရတယ်သင်ဖို့တကာတော့မပြောရဘူးအဲအစီဝါရေးလုပ်ငန်းတွေမဲ့ပြီးတော့လုပ်နေတဲ့အချိန်မှာသွားပြီးဘာဝနာလုပ်အားထုတ်ဖို့သွားပြောရင်လားအဲဉာဏ်ကြဘူးပြောဟုတ်စိတ်တော့ဟုတ်တာပဲ ကျိုးလည်းရှိတာပဲဒါပေမဲ့လည်းအဲ့ဒီပုဂ္ဂိုလ်အတွက်တော့မရမကြဘူးသူ့မှာအာမမာပဲအဲ့လိုမလုပ်ပါဘူးဘုရားအာမရုံနေတဲ့ပုဂ္ဂိုလ်တွေအတင်းအတင်းဓမ္မပပြီးတော့တိုက်တွန်းတယ်လို့လည်းသိညာကြဘူးနည်းနည်းနည်းကြည့်ပြီးတော့ပြောရတယ်ကွာသူမျိုးကြည့်ပြီးပြောရဟုတ်လားပြောတဲ့အခါပြောတာလင်းမျိုးခါကာလလည်းပြီးအောင်မယ်တဲ့ပြောတဲ့အခါကာလလည်းပြီးအောင်မယ် ရှိတယ်ကြောကျိုးရှိဟုတ်မန္တန်သောစကားကောင်းသောမြတ်စွာဘုရားမူရပြုတော်မြတ်စွာဘုရားဆိုင်ပြောမှာပြုရတော်ကျိုးရှိဟုတ်မှန်မန္တန်သောစကားကောင်းကိုသာမြတ်စွာတော်မူရပြုတော်မြတ်စွာဘုရား ရတောကျိုးရှိဟုတ်မှန်အတန်သောစကားကောင်းကိုသာမြတ်သောတော်မူရပေတော်မြတ်စွာဘုရားကုရတောကျိုးရှိဟုတ်မှန်မတန်သောစကားကောင်းကိုသာမြတ်သောတော်မူရပေတော်မြတ်စွာဘုရား ကြားလောက်ပါရဲ့ကျေးဇူးဘုရားမတန်သောသာသနာ့မြတ်စွာဘုရားရှင်တော်မြတ်စွာဘုရားတော်ကျေးဇူးဘုရားမတန်သောသာသနာ့မြတ်စွာဘုရားရှင်တော်မြတ်စွာဘုရား Thank you. ယုံကြည်တဲ့စကားဟုတ်မှန်းတဲ့စကားသူတော်ဘာကြိုက်တဲ့စကားတကူဘာမကြိုက်တာတော့ပုဂ္ဂိုလ်တိုင်းပြောလို့မတော့သူတော်ကြိုက်တဲ့စကားကလည်းသူ့ပါသိတာပါဆို။ဘောင်းသာသွားတဲ့စကားကြီးတဲ့။ဒီကြီးပါလေ။မင်္ဂလာပဲ။မာတာဒီကြီးဝိသနာ အစားကြီးတဲ့မင်္ဂလာတွေတော့ကြော်မှတွေ့တာမှသိတယ်ဘုံတော့ဘုံလုံးမင်္ဂလာတွေကြော်တောင်းတာတွေပြရပါပဲဒါမြင်တာဓမ္မကိယာကသိတယ်ရင်အစားကြီးတဲ့မင်္ဂလာတွေပြည့်တောင်းတာတွေပြရပါအာရဒီဝိရဒီပါပါမကောင်းမှဒီကံမာတွေဒါလည်းကောင်းတာတွေပြရပါအာရောဇာနိဝါဒောကယူသေးတဲ့ပုဂ္ဂိုလ်ယူရမယ်ဆိုတာလေစသဖြင့်ဒါလည်းပဲမကောင်းတဲ့ကြတဲ့မင်္ဂလာတွေ ခန္ဒီဇသောဇတတဒီခံရမယ်အဲသုဆုံးမလိုရမယ်ဒါတော့ဘုရားရှင်ရဲ့မှန်တယ်ခန္ဒီဇဒီခံရမယ်ဣဇဒဗိဒအတွင်းပြင်ကကြာရောက်လာတဲ့အနိဋ္ဌာရင်းကိုဒီခံရမယ်အပြင်ကပညာပြောတာဆိုတာလေလာပြီးတော့ရိုက်နှက်နှိမ့်ချက်ဒီမှာကတော့တည်ရှိနေလို့ပါဘူးအဲရှိတဲ့ကနည်းနည်းလေးရှိတယ်မရှင်းတာတိုင်းမဒီလိုတိုင်းမဒီလိုလေးရှိရပါတယ်ဒီခံ မြင်ကယာလူဥရုကြောင့်ဖြစ်ပေါ်တဲ့ဒုက္ခဝေဒနာတွေဒုက္ခတွေပြီးတာအတွင်းကတော့ညောင်းလို့ပြီးလို့နာကျင်ကြိုက်ခဲလို့ဒုက္ခဝေဒနာတွေဆိုဒါတွေလည်းပြီးတာပြီးတော့တရားထုတ်မင်္ဂလာပဲလောကဘက်ကနေပြီးတော့သစ္စာနာများသိကြည့်ကြရတယ်ဒီယောကပြောတာဆိုတာတရားဥစ္စာပြောဆိုနေကိုကပြန်လာပြီးပြောဆိုလိုက်နေဆိုရင်ဒီယောကလည်းကြတော့ကြာသိတယ်အဲသိတယ်ပြည့်တယ်ပဲဥစ္စာ လူပြောကလာရေပြောဆိုရင်ဟုတ်ဒီစီစဉ်မှုကြီးတွေဒါလေးသိခံနေလို့ရှိနေတာသက်တာပုဂ္ဂိုလ်ကဒီဒေါသထမ်းမှာဒေါသမရှိအောင်လည်းတော့ကြာပြန်စဉ်းစားတဲ့အခါကလာကြတော့အဲငါပြောတာတွေကတော်လွန်သွားတယ်ဟုတ်ပင်ဟုတ်စီကငါပြောတာများသွားတယ်သူကဘာမှပြန်ပြီးတော့အတုံးပြန်မပြောဘူးသိခံနေနေတယ်ဆိုပြီးတော့သိခံနေတဲ့ပုဂ္ဂိုလ်ကောင်မှလည်းပြီးရောတယ်မင်းကြီးကဟုတ်တာနဲ့ပြောမိလို့ရှင်ချင်းပြောမိတဲ့ပုဂ္ဂိုလ်က နောင်တတွေအများကြီးရတယ်အဲဒီလိုဒုက္ခနေလို့ရှိရင်ဒုက္ခတဲ့ပုဂ္ဂိုလ်ပေါ်မှာထားတာဘုံကအများကြီးတက်တာနာကြတယ်ဒုက္ခနာညာနာကိုလောက်ပါဘာမှလူရင်းနေနေလဲဆိုရင်တော့ဒုက္ခနေတဲ့ဥစ္စာသူကြောက်လို့မပြောဝန်တာပဲဆိုပြီးတော့ပြည့်ရကြလို့လို့ဖြစ်နေတာပါလေအဲဘုရားဆိုင်ရဲ့ပညာရှိသူတော်ကောင်းတွေနေဆိုရင်တော့အဲဒီလိုမတုံ့ပြန်မနဲ့ဒုက္ခနေတာငန္နာကိုဂုံရောက်တာပဲအမှန်ဒုက္ခနိုင်ရဲ့ဒုက္ခဆိုတာပြောတော့လိုလိုပဲ อืมဒီကမိုးရမလွယ်ဘူးတကယ်အရေးကြတော့ဒီကမိုးရတဲလွယ်တာမဟုတ်ပြောတော့တာလွယ်တာအဲဒါကညာလို့ရတယ်ကွာဒီကထဲမှာဒီကဒီကမိုးရတရားတွေဟောနေတော့အာသနာဒီကမိုးရတရားဟောဒီကမိုးကိုကြည့်လို့ဟောဟောတော့ရတဲ့ကဒီငယ်လေးတွေကသူ့ကိုစမ်းရတယ်ဒီဟောတဲ့ဒီကမိုးရတရားကိုပြည့်နိုင်တယ်လားလို့စမ်းရတယ်ညာလို့ဆိုတော့ဒီဒဲနဲ့ပေါ့ ကိုရက်တော့ပြီးတာနောက်တည့်လည်းခဏပေါ့ပြီးတာလည်းသုံးရတော့ဝင်နေပေါ့တဲ့ခါကျတော့ဒီအမှတ်ဖွက်ပြီးဟေးမင်းတို့ပြီးတာဆိုရင်လည်းအတိုင်းတာနဲ့ပြီးခံရမှာငါအတိုင်းတာတွန်းလာလို့ရှိရင်ပြီးမခံနိုင်လို့ရှိရင်ငါပြီးခံမှာမဟုတ်ဘူးဆိုတော့မလုပ်ကြနဲ့လို့ဆိုတော့ဆက်အဲ့ဒီကလည်းကြားရတယ်လေလောကျော်တော့လာလို့ဒီဒီကဆိုတာသိတယ်လေဒီဒီကအဲ့တော့ဘယ်ရဲလို့မလဲဒါ အဲစိတ်ဓာတ်တွေရင်းကျက်နေတဲ့ပုဂ္ဂိုလ်တွေမှသိခံနေတာကြီးသိခံနေတဲ့သူအကျိုးကတော့မှန်များပါလားသိခံတဲ့ပုဂ္ဂိုလ်ဒီကျုပ်ဒီကျင်းများတယ်ဒီလိုမပြတ်ဘူးဒီစိတ်ကငါပေါ်များတယ်ဒီမှာကောင်းပါလေဒီကံနဲ့ဒီကံနဲ့ကြိုးရတာဘုရားဒီကံနဲ့ကြိုးရကြိုးရင်ကြည့်ရတာအများကြီးရှိတယ်ပြောဒီကတိသာသနာပြုရမှာလားဒီခါကလည်းအများကြီးဈေးကနေပြီးဒီကလာအဲဒီဒီကတိသာသနာကိုသုံးကားကိုကျက်လို့ပြည့်ပြည့်အောင်လို့ ရောဟောလောက်တိုင်းတယ်အများကြီးရှိတယ်အဲ့ဒါတွေတိုက်တိုက်ကြီးတွေကလည်းကိုကနေဒီကြီးမိခံမင်းနဲ့အပြေးလိုက်ရှင်းလိုက်အတိုက်ခံနေလုံးလိုက်လုံးနေလို့ရှိရင်လေဒီကပုဂ္ဂိုလ်တွေအထင်မြင်တဲ့ပြေးရှိနေသေးကြအာသူကဒီလိုပဲအရေးကြောင့်ကြည့်ထားတော့ဒီလိုပဲသူသိခံနိုင်တဲ့အရေးချင်းတတ်ပြီးမရှိဘူးဆိုပြီးဒီကပုဂ္ဂိုလ်တွေဆင်းရဲသေးတယ်အဲ့ဒါဒီလိုဟာတွေနည်းတယ်နဲ့ကိုယ်လုံးလာတာကိုပြောရတယ်ဒီဟာကိုဘာပြောနေလဲဒီဟာတဲ့တဲ့ပုဂ္ဂိုလ်ကိုသွားတယ်ဒီဟာ တရားမှန်ကြတဲ့ပုဂ္ဂိုလ်တွေကိုယ်စီလာမှာပဲသူကသူပြောတဲ့ဥစ္စာတွေသူဟောတဲ့ဥစ္စာတွေသိတဲ့ပုဂ္ဂိုလ်ကိုကြည့်ကြည့်သွားပေါ့ဒါဆိုဆရာကြီးသာသနာတော်ပဲဒါဆိုဆရာကြီးသာသနာတော်ကိုတန်းနေတဲ့ဇာတ်ကနေကိုတန်းနေတော့တာဝန်လေးထမ်းရတာပဲရေးကြည့်အောင်လို့ကိုတန်းနေတော့ဟောမယ်အဲဒီပုဂ္ဂိုလ်လည်းသူသူလူကြည့်သားနဲ့သူကသူဟောပြီဆိုပြီးတော့သူရေးသိနေလုံးကျင်းတာမကောင်းဘူးသက်သာကြရတော့ဘာမှသူသိရရမရှိဘူးဒီခါ အဲဒီလိုသိခံပြီးတော့နေတော့ဟောဘေးအန္တရာယ်ကသူကသူကြောက်ကုန်တယ်သိနေကြတယ်အဲတရားထုတဲ့ပုဂ္ဂိုလ်တွေမှာဗိဓာကြောက်လာတဲ့ဘေးအန္တရာယ်မိစ္ဆာယုံတွေမကောင်းတဲ့အရင်တွေအဲကြားတာဖြစ်ပြီးဒုတိယတာဖြစ်ပြီးများသောအားဖြင့်ဒီမှာသိခံရပါတယ်အဲမြင်ရတာတွေပါတွေကတော့သိပြီးအဲဒီမကောင်းတဲ့ကြားတဲ့အတန်အာယုံတွေစကားလုံးတွေဒုတိယတဲ့မကောင်းတဲ့အနိစ္စယုံတွေ ဒီကံကိုယ်တွင်းကနေဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာတွေဒီကံပြီးတော့တရားလို့မပြတ်ပြတ်ဆိုတယ်နဲ့ဆက်လဲဒီအကျိုးအားထုတ်သွားတာအမိသောဝေသကတာကိုယ်ဆုံးမှလည်းစကားကြည့်ရမယ်တဲ့ကိုယ်ဆုံးမှလည်းဒါလည်းရေးကြည့်တယ်သောသောဆုံးမှလည်းစကားနားထောင်နေတဲ့ပုဂ္ဂိုလ်ကိုပညာရှိသူတော်ကောင်းတွေဆရာသမားတွေကသောဆုံးမှလည်းသောသောစကားတချို့ကနားမထောင်ဘူးဆရာသမားကတလုံးပြောတဲ့ဒီကဖြည့်ရှင်းလိုက်အဖြေပါလိုက်လုပ်နေတာကိုဒီပုဂ္ဂိုလ် လူတတိတွေလည်းခွင့်ရလည်းတွေ့ရပါတယ်တွေ့ရတော့ခွင့်ရတော့ဘာမှတော့မပြောပါဘူးတော့ဒီပုဂ္ဂိုလ်ကသူတော်ကောင်းလက္ခဏာညံ့တယ်လောက်တော့အောင်လို့ပါပဲအဲတော့ဆက်ရဆက်ရကြတော့ပြောရသေးတယ်ဒီပုဂ္ဂိုလ်ကဘယ်လိုတဘောရှိလဲသူကအဆုံးမဩဝါဒမနာခံနေပြီဒီလိုပြောတော့ပြောရသေးတယ်အော်လည်းမပြောမဖြစ်လို့ပြောရတာပါကသူဘုံပြောင်းလို့ပြောတာတော့မဟုတ်ပါဘူးအဲ့ဒါဘုရားသမားကြီးတဲ့ပုဂ္ဂိုလ်ကပြောဆိုဆုံးမလို့ရှိရင် ပြောတိုင်းဆိုတိုင်းစကလုံးနဲ့စကလုံးနဲ့နေပဲညာကြီးကိုပပြီးတော့ပြင်းပြင်းနေတဲ့ပုဂ္ဂိုလ်ကလည်းပုဂ္ဂိုလ်လည်းရှိတတ်တယ်အဲဒါအတူဆုံးမဆက်တယ်ဟိုအဲဒီတော့မရှိသေးရဘူးပြောကြလို့ရှိရင်အဲဆင်မြင်ရမယ်မဟုတ်သလားမဟုတ်သလားဟုတ်လို့ရှိရင်လည်းအဲဒါနောက်ကြည့်ကြောင်သွားဖို့ပဲမဟုတ်လို့ရှိရင်လည်းတကယ်တော့ မပြောဘဲနဲ့ပြေးမှပြောတာတော့ပိုကောင်းပါလေအရေးကြီးအရေးကြီးတယ်လို့ဆိုချင်းစဉ်းနေနေတာပြောဖို့ဒီလိုလေးပြည့်နိုင်ပါလေဒါပဲလေအဲဒီချိန်မှာဒီကံမင်းတော့ပြေးပြေးမှသိနေတာတော့ရင်ပိုပြီးတော့ကောင်းတယ်ဆိုဆုံးမှလည်းကြိုက်ပြန်တော့တော့တန်ကြတော့တော့တော့အနာနဲ့ကြတတ်တယ်ဒါလေးနဲ့ဓမ္မပါတိအဲရန်ဒီဟာများကိုအင်း သိနေခြင်းအာဒီလိုကမြင်လို့ကျင့်လို့ကျင့်နေတဲ့ပုဂ္ဂိုလ်တွေကသိနေသင်ကြလို့ရှိရင်သုံးမဩဝါဒတစ်လုံးညာနှလုံးညာမရနိုင်အောင်တော့သိနေလို့ရှိရင်အဲ့ဒါပြီးတော့ကောင်းပြီးကြွားတော့တယ်ဒါလေးနဲ့အသိဉာဏ်တော်ခါကလည်းဓမ္မတရားကြီးတရားသိနေရမယ်ဟိုနားလည်တာလေးတွေနားလည်သွားအောင်မသိတာလေးတွေသိသွားအောင်ရှင်းတာလေးတွေရှင်းသွားအောင်ဒီမှာဘုံအထုပ်ပုံလေးတွေဒါလေးနေရ ဆရာသမားဓမ္မပြည့်ပြည့်ဒီတရားတို့ချက်ပြုလို့ရှင်ရှင်ပြည့်ပြည့်အဲဒီနည်းနည်းမင်္ဂလာတွေရဲ့တပောဇာယမစီရင်စာယက်သနာတတ်တယ်နိဗ္ဗာန်တသိတိယကဧတံမင်္ဂလမိတ်တံတပောဇာသုသံသာပြညာကြီးဒီအပြန်နဲ့တပောဆိုတာကိလေသာတွေပူလောင်ကြတာတော့ကျင်းတော်ဗဒနဲ့ကတော့ဒါပါကိလေသာတွေပူလောင်၆ပုံကြီးတယ် အကျင့်ဘာတွေတုန်းဆိုအိန္ဒိယတံဝရအိန္ဒိယ6ပါးကနေပြီးအဘိဓါရောမနာရအစယူတော့ကိလေသာတွေရှိအောင်စောင့်ကြောက်တာမျက်စိမြင်ရနေပြီးတော့ဇာကရောအကျမ်းစားတွေဖြစ်မသွားအောင်မြင်ရနေပြီးတော့ဝိသဘာကအာယုံလို့ခေါ်တယ်အကြမ်းမင်းမအချင်းကြီးကဝိသဘာကသဘောမတူတဲ့အာယုံတွေအဲဒီလိုအရင်မြင်ရလို့ရှိရင် အဲຢာကဖြစ်တတ်တယ်အဲဒီမှာလည်းပဲຢာကဒီကြောင့်ဖြစ်တဲ့အဲဒီပုံမှန်တဏ္ဍာပုံမှန်တဏ္ဍာအာယုအသေးသေးဖြစ်တဲ့မျက်နှာတို့အဲအစကြည့်တဲ့အသေးသေးသိညာအာယုအဲဒါတွေကိုဆွဲဆွဲမှတ်မှတ်ဒီနေ့ကြားကြားမှတ်ယူထားလိုက်လို့ရှိရင်ဉာဏ်ကြီးစဉ်းစားပြီးတော့ຢာကဖြစ်တတ်တယ်သို့သူက

ဒီလိုရတဲ့ဒီကနောက်ဆက်ပြီးတော့မှတ်မှတ်တာနော်ဒီရနှစ်သက်ဖွဲ့မူရာတွေမိန်းကြမူရာတွေလုံးဝထားတဲ့ဒီကံဆွဲထားတဲ့အာယခုဒါဘဝကနေပြီးတော့တောက်ကြောက်ကိုသို့သူနားရအတန်ကြာပြောတာဆိုတာနေကြရတဲ့အခါလည်းဒီတိုင်းနဲ့အဲကောင်းတဲ့အတန်ကြာလို့ရှိရင်ဒါကနှစ်သက်တာမှကြည့်တာလည်းနာမခန္ဓာရဲ့စကားတန်တွေကြားလို့ချင်းစိတ်ဆိုးတာကဒေါသဖြစ်တဲ့အရာတွေလည်းကြားလို့မျှတယ်။ရပြည့်စုံဆက်နေတယ်ဘာပြောလို့များပြောတယ်ဒီလိုမျိုးနေနေကဆက်စဉ်းစားနေတယ်။ တော်ပြီးတယ်အဲနာယအနတ်နာနဲ့အနတ်စားတဲ့ရတဲ့ဒုတိယတဲ့ဒီအဖြစ်ဇာတိနိယအယုံအကုန်လုံးပဲတော့အကြောက်ပါဒါကတော့ဒါမရှိအောင်လို့ပြည်ုံမြလေးပြီးသွားပြီးကြီးတယ်ဒါကလည်းပဲပြည့်စုံဆိုရင်တော့ဝိပဿနာရှိနေမှပဲဖြစ်ပါတယ်မြင်နိုင်ကြတဲ့ဉာဏ်နဲ့ကြတာမြရည်ပြီးသွားလို့ရှိမှနေမှပဲဖြစ်ပါတယ်အဲအိန္ဒိယတံဝရတပအရှင်းမဲ့အခုမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေမှနေအကုန်လုံးကမှနေနေရင်ဖောင်းနေပိန်နေဆိုင်နေပြီးရမှနေ ဒါကနေမြင်တာပေါ်ရင်မြင်တာမှကြားတာပေါ်ရင်ကြားတာမှဒီလိုရတာပေါ့အမြင်ကရုပ်ကြားပဲမြင်တာပဲကိုယ်ရရှိတဲ့အမြင်တဲ့ကြားတဲ့ဒါကြားတဲ့ကိုယ်သွားတဲ့ဒီကောင်ထိုးသွားတဲ့စသည်ဖြင့်ဒါတွေဖြစ်အောင်ရောက်မသွားရဘူးသူကအဲမြင်နဲ့ကြားရုံမျှတယ်ပြင်ကြရဒီလိုရအောင်ပြမှားလို့ဒီရက်ကံရယ်ဒီလိုမှလည်းတနည်းအားဖြင့်တဘောဆိုတာဝိရိယပဲတဲ့ဒီနေ့ကလေးပူလောင်ပြတ်ကြဝိရိယအာတာပြီဒီနေ့တာပူလောင်ပြတ် အင်းသိကြောက်နေတော့လုံလဝေရရှိရမယ်လို့ပြိဿမေရဘုန်းကြီးကပြောတာအဲဒါလည်းပဲမြင်နိုင်ကြတိုင်းနေရဇာကြောင့်မှန်နေမှမျိုးစားသမထဘာဝနာဖြင့်လည်းပတိပတိစသည်ဖြင့်မပြတ်ရဇာမှန်နေရမယ်ဝိပဿနာဖြင့်မြင်နိုင်ကြတိုင်းနေပေါ်တိုင်းပေါ်တိုင်းနေကိုမှတ်နေအဲဒီလိုမှတ်နိုင်အောင်လို့ကြောင်းရဆိုင်ပေးနေတာကအတာပသမဗရာဝိရိယခေါ်ရဲ့အပြည့်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်တဲ့မှာတိုင်းမှာတိုင်းသူကြီးတဲ့ကုသိုလ်တရားတွေပွားတဲ့ ဒီကြီးကအကုသိုလ်တွေလည်းပယ်နိုင်တယ်မရှိသေးတဲ့အကုသိုလ်တရားတွေလည်းမရှိသေးနဲ့ငြိမ်းသွားနိုင်တဲ့သမာဓိကိစ္စလေးတွေလုံးပြည့်စုံအဲဒီဝိရာလာတာပါပဲဒီကကုတော်ကိစ္စပြင်နေတယ်အရှင်နဲ့အဲဒီတရားတွေတဲ့ပုဂ္ဂိုလ်ဒီပြည့်စုံနေတာသိကောင်းတာသဘောကျသိကြလာကျင့်စွာတာပဲသိဆံတော်သူအားပေါ်ရနာဆိုတာပြင်နေသိဆံနေမာမကမတော်ပဲသိရတာလည်း အကွေးရပင်းနဲ့ချိုးတယ်ဆိုရင်ချိုးတယ်ဆိုရင်ရတယ်လူလည်းမဟုတ်ဘူးကအကွေးရရည်နဲ့ဒီကချိုးတာကချိုးရချိုးဆောင်တယ်ဒီလိုပါလေချိုးကြံတယ်လို့ပြောတာချိုးချိုးချိုးချိုးပြင့်လာတယ်လို့ပြောရတယ်ဒီပုံနဲ့မပါလားညာကျန်တဲ့နာတော့မရှိပါဘူးဒီကချိုးချံတယ်ဆိုသူစကားပဲပြင့်လာတယ်အဲ့ဒါပါဠိကိုလိုက်ပြီးအဓိပ္ပာယ်ယူမယ်ဆိုရင်တော့ကိလေသာ စစ်စစ်မရအောင်ကျင်းလျှောက်တော့ကျင့်တယ်ကျင့်လို့ဆိုလို့လေအဲဒါအဲဒါကအိန္ဒိယသံဝရနဲ့ဝိရိယပဲအိန္ဒိယသံဝရဆိုရင်လည်းဝိရိယပါလာပဲဝိရိယနဲ့မပြတ်သမထဝိပဿနာအရင်ကနှလုံးသွင်းနေတယ်ဆိုရင်လည်းပဲအိန္ဒိယသံဝရပြီးနေတာပါပဲသဘောချင်းတော့ပြီးပြီပါပဲအဲဒါကြောင့်ဒီဒါကြောင့်ပါပေါ်တိုင်းပေါ်တိုင်းနေလိုက်ဒီနည်းနဲ့ကြောက်မြတ်ပြန်ရှိမှနေတာဟာအဲဒီမှာသမဂရံဝိရိယပါတယ်အဲဒီသမဂရံဝိရိယကတပေါ်သိကြနေခြင်းနဲ့ သိကြနိုင်ခြင်းဆိုတော့ဒါလည်းခြေရာပြီးတော့စရတောက်တယ်လို့ဒီလိုအနေတဲ့တွေအများကပေါ်နေတယ်ဘယ်လိုမဟုတ်ဘူးသူကအခုကသွားကြောက်ပါကပေါ်တိုင်းပေါ်တိုင်းညှင်းတာနေအိုင်နဲ့စပြီးတော့ရာဂရောဓမောဟကိလေသာတွေမဖြစ်အောင်လို့ကျင့်ရတယ်အဲဒီလိုကျင့်ရမှာအာထုပ်မှုပြုရပါတယ်အဲဒီဝိရိယအားသာသမဗ္ဗကိစ္စလေးချက်ကိုပြုပြင်နေတယ်ဝိရိယပဲကိလေသာတွေပူတော်ပြုချက်ဆင်နေတယ်လုံတော်ဝိရိယအဲဒီဝိရိယအရှင်ကျင့်ရမယ်ယောဂီပုဂ္ဂိုလ်ကဒါကျင့်နေရတာပဲကောင်းဆုံးမြင်တာတရားတွေသိတော်တယ် ဓမ္မစရိယံကမြတ်သောခြင်းကိုကျင့်တဲ့မြတ်သောခြင်းဆိုတာမျိုးမျိုးရှိတယ်။အဲဒီညမှာတော့အရိယသစ္စာနဲ့တဒနာပါလို့မဲ့ကိုဆန္ဒပြီးသိညာတွေအရင်ကြွမယ်လို့ဆိုတယ်သာသနာ့ဓမ္မစရိယတွေ။မေဃဓမ္မစရိယသာသနာ့ဓမ္မစရိယမေဃဓမ္မစရိယဆိုတာအရိယမေထဲပါဝင်တဲ့မေဃစေတာတရားကိုမေဃဓမ္မစရိယခေါ်တယ်။သာသနာ့ဓမ္မစရိယဆိုတာသီလသမာဓိပညာသိက္ခာတွေအကုန်လုံးပဲအရိယမေလည်းပါဝင်သွားတာပဲ။ဒါပေမဲ့လို့ဒီမှာ ဝိရဒိသနာဒသနာကအရိယာမဲ့ကိုမဲ့ရင်ဖြစ်ပါတော့ထဟောမှပြုတယ်ဆိုအဲ့ဒါခြားထားပြီးတော့ဒီပြင်ဒီလသမารိပညာကြီးယူပါတယ်ခန္ဓာပြောတယ်အဲ့တော့လောကီဒီလသမารိပညာကြီးပြောနေတော့အဲနာဝဒီလသိက္ခာဘုကျင့်နေတယ်စေပါဒီလသိက္ခာဘုကျင့်နေတယ်ဆေပါဒီလသိက္ခာဘုကျင့်နေတယ်သင်္သာမေဒီလသိက္ခာဘုတွေကျင့်နေတယ်ယံဒီလသိက္ခာဘုတွေပါတိမောဒီလသိက္ခာဘုတွေကျင့်နေတယ်ဒါဒီလကျင့်နေတယ်ဒါဗြဟ္မစီရမြတ်တော်ကျင့်နေတယ်သမာဓိဘာဝနာလို့အားထုတ်နေတယ်ဗြဟ္မစီရမြတ်တော်ကျင့်နေတယ် ဝိပဿနာရှိနေတဲ့မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှိမှနေတဲ့ဓမ္မတိယများသောခြင်းနဲ့များသောခြင်းနဲ့ဒီကြည့်နေရတာသိကောင်းတာကဓမ္မတိယများသောခြင်းနဲ့ရှင်းတယ်အဲဒီဓမ္မတိယများသောခြင်းကိုရှင်းနေလို့ချင်းအရိယသစ္စာနာတနာအရိယသစ္စာလေးပါးကိုမြင်တယ်နိဗ္ဗာန်ကိုနောက်ဆုံးတစ်နေ့အဲဒီစေယုံနာနဲ့ပြင်းပြင်းနဲ့ဖြစ်တဲ့ယုံနာနဲ့လုံးဝစိတ်ကုန်းငြိမ်းသွားတဲ့နိဗ္ဗာန်တရားတွေ့တယ်အဲဒီနိဗ္ဗာန်တရားတွေ့တဲ့အခါနိဗ္ဗာန်ကိုမျက်မှောက်တွေ့တာနဲ့ ဖြစ်ပြနေတဲ့ယုံနာတွေဆင်းရဲတယ်ဆိုတာပိုင်းခြားပြီးဒုက္ခသစ္စာပိုင်းခြားပြီးအဲဒီဖြစ်ပြနေတဲ့တရားတွေပေါ်မှာအစတုန်းကမြင်လာလဲကောင်းကြားလာလဲကောင်းရတာလေးတွေသဘောကျနေတာသဘောကျပြီးသာနှစ်တဲ့ဒနာလေးတွေဖြစ်လာပြီအဲ့ဒါမှဖြစ်တော့အဲ့ဒါတွေမြင်နေတာဒနာအမှုရလည်းပဲပြီးသားဖြစ်တယ်အဲမြေရနိဗ္ဗာန်ကိုမြင်တဲ့သမာဓိတွေစိုက်ကြကြတယ်မဲ့ကမဲ့ကျင်တရားတွေမဲ့ကျင်ဖြစ်ပါတယ်မဲ့ကသစ္စာတရားအဲ့ဒါတွေကမိမိနာနာဖြစ်သွားတော့ဒါလည်းပဲမိမိနာနာပွားပြီးသားဖြစ်တယ်ပြီးပြီးသားဖြစ်တယ်အဲ့ဒါ နိဗ္ဗာန်ကိုမြင်လိုက်တဲ့တင်နဲ့အပြည့်အစုံလေးပါးကိုသိမြင်ပြီနိဗ္ဗာန်ကိုမြင်တာကျင့်သစ္စာမှန်စွာသိမြင်ပြီသစ္စာလေးရဲ့တရားကြီးနဲ့သိကြတယ်လို့မြင်နိဗ္ဗာန်မြင်တာကျင့်သစ္စာမှန်စွာသိမြင်ပြီလို့ပြောတယ်ဉာဏ်ကြားရတဲ့သစ္စာလေးချက်ကိုအရိယာမေကမြင်တယ်ဘယ်လိုမြင်တော့လေလေးကြောင့်ထောင်တာကမြင်မလို့လားဒီတဲ့လေးခုဒီဝင်လေးခုကိုမြင်မလို့မြင်မလား ကျောင်းဆောင်လေးခုကိုမြင်တယ်မြင်သလားပုပ္ပင်လေးခုကိုမြင်တယ်လို့လေးခုစင်တန်းပြီးတော့ဘုံဘုရှိပြီးတော့မြင်သလားအဲဒီလိုမဟုတ်ဘူးနိဗ္ဗာန်တခုမြင်တာပါပဲဒုနာသင်္ခါရငြိမ်းတဲ့သဘောပဲတွေ့တာပဲဒီကောင်းတဲ့ပင်နဲ့ထိုင်နေတိတဲ့စသည်ဖြင့်စိတ်တိုင်းစိတ်တိုင်းနဲ့မှတ်နေလေးခုနဲ့ရေးခုနဲ့နောက်ပိုင်းကျတော့ဖြစ်တယ်ဆိုတာအဲဒါလေးပြင်းပြင်းနဲ့နောက်ဆုံးဖြစ်ပြကျုံနာနဲ့ယူပြလိုက်တယ်လို့ပဲအကုန်လုံးကုန်ကျင်းသွားတာတွေ့ရတယ်အဲဒါနိဗ္ဗာန်ပဲ အဲဒီနိဗ္ဗာန်မြင်လိုက်တဲ့ချင်းဖြစ်ပြနေတဲ့တရားတွေဆင်းရဲတွေပဲအဲ့ဒါတွေကိုရင်ကတော့ကောင်းတယ်လို့ထင်ရတယ်မြင်ရတာကောင်းကြားနေရတာကောင်းနားနေရစားနေဒုတိမြင်ရတာကောင်းဒီကိစ္စကြားနေရတာကောင်းနေပြီးတော့အဲ့ဒါတွေပါရနေတယ်အမှုရတူတာအဲ့ဒါအခုအဲ့ဒါတွေမကောင်းမှုမှပြီးတော့မตายရတော့ဘူးဘာယာမှုတနာပဲကြီးကိစ္စပြီးတော့အမှုရတူတာပဲကြီးကလည်းပြီးတော့အဲနိဗ္ဗာန်မြင်တဲ့သဘောကသမာဓိတည်မှုပြီးတော့လည်းဖြစ်ပါတရားအဲ့ဒါမိမိတဏ္ဍာဖြစ်သွားတော့ဒါလည်းမိမိတဏ္ဍပွားလို့ဒီကဘာဝနာကိစ္စပြီးတော့ ဘိဗာမြင်မှာကျင်းစိတ်ကားမှန်စွာပြီးပြီဘိဗာမြင်တော်အချင်းဒုက္ခကိုပိုက်ချရပြီးစိတ်ကိစ္စပြီးပြီသမုဒယကိုပိုက်စိတ်ကိစ္စပြီးပြီမေဃကိုမိမိသဏ္ဍာန်နဲ့ပွားရခြင်းကိစ္စပြီးပြီအဲ့ဒါကိုကိစ္စလေးကြတဲ့နေနေမှာပဲတဲ့ဆိုင်ပြောရမယ် သစ္စာလေးချက်တရားနဲ့သိချက်ပဲတော့နီသစ္စာလေးချက်တရားနဲ့သိချက်ပဲတော့နီသစ္စာလေးချက်တရားနဲ့သိချက်ပဲတော့နီ ဥပ္ပာမြင်ငါကျင်းသစ္စာမံစွာသိမှုကြီးနိဗ္ဗာန်မြင်ငါကျင်းသစ္စာမံစွာသိမှုကြီး ဖြစ်ခြင်းသောသစ္စာတွေကိုမှန်သာသိမှုကိစ္စပြီးပါပြီဒုက္ခသစ္စာကိုပัญญာယုတ်ခြင်းကိစ္စပြီးရဲ့အမိရိယသစ္စာကိုပယ်ခြင်းကိစ္စပြီးရဲ့မြေရသစ္စာမေရသစ္စာကိုမိမိဒါနနဲ့ဖြစ်ပွားခြင်းကိစ္စပြီးပါရဲ့အဲ့ဒါကိုသစ္စာလေးပါးဒီနေ့ကြည့်ရတာပါပဲအဲ့ဒါဒီနေ့ကဩဝါဒဝိပဿနာဩဝါဒကကျမ်းနေတာလေးရှိတယ် ဝေလာမတုတ်ကသူကဟောလာဝေလာမ9နှစ်9လဝေလာမကြီးစွာပုဒ်လူ9နှစ်9လတည်းအောင်သဏ္ဍိဝေဒနာရှိရဲ့နယ်ပယ်အတွင်းသဏ္ဍိဝေဒနာဆိုတဲ့ဒီဝေဒနာရှင်းမှန်ထားပါအောင်တော့သဏ္ဍိဖြစ်ပြီးဆိုရင်တိုးကြတဲ့ဟောက်ဒီသဏ္ဍိတိုးကြတဲ့ဟောက်မင်းကြီးအလုံးကြီးရရှိတာပါ အဲမိုင်းတရားလောက်နီးပါးရှိတဲ့အရာနဲ့မိုင်းတရားလောက်နီးပါးရှိတဲ့နယ်ပယ်အတွင်းမှာအဲဒီမှာဒီမင်းကြီးရုံကြီးဆက်ပြီးတော့ပြုနေတယ်ဆိုတော့ဒီလိုရှင်ကစနေတာတော့မဟုတ်ဘူးနည်းပြီးပါတော့ဒီလိုရောမင်းကြီးရုံဒီဝါဒီနည်းတဲ့ဒီလမ်းကဒီလမ်းကဒီလိုနေပါလေနောက်စကားလေးတွေပြညာလေးတွေပါလိမ့်မယ်အကုန်လုံးမျိုးတွေဆက်ပြီးဆက်လို့တော့ဒီမှာစားမဲ့တွေမလာနိုင်ဘူးတဲ့အဲအကျေကျေပဲဖြစ်ပါလိမ့်မယ်အဲလိုကျေဝန်းတဲ့နယ်ပယ်မှာနေစဉ်တခါလေးဆက်ကျွေး ဆယ်နှစ်ခုနှစ်နှစ်ခုနှစ်လကြာကြီးပြည်နေဒီကောင်ကတော့ပြည်ပြည်နောက်ဆုံးတော့သူကလည်းမကုန်နိုင်တော့နောက်ဆုံးဒီရင်ငွေအကုန်လုံးပေးလို့တော့မယ်ဆိုတော့ဒီကြွယ်ကြီးတွေငွေကြွယ်ကြီးတွေအဲဒါကိုမျိုးကြီးကြပါကနေဒါလည်းငွေကြွယ်အဲဒါတွေပြီးပြီးတော့အင်းသွားတဲ့ဒါဒီကနာကြီးဆိုတော့အလိုဝတ္ထုကြည့်မယ်ဆိုလို့ရှိရင်သင်္ကာရကြည့်မယ်ဆိုရင်အမှန်ကြီးကျယ်တဲ့ဒီကနာကြီးပေါ့ဒါပေမဲ့လို့ သောတာပန်တစ်ပါးကြည်သူများကျိုးများထိုးတဲ့သာတည်းများပြောတယ်သောတာပန်တစ်ပါးဆိုလည်းလို့ရှိရင်အဲဒီဝိလာမတူပြီးအကြည့်ကြည့်တာပဲသတ္တဝိဒါနာကသောတာပန်တစ်ပါးကိုအကြည့်ကြည့်တယ်ဒီကျတော့သိရတဲ့ဆရာကောင်းသာဝနာဘာဝေလာဘာလူကြီးတော့ခုနှစ်နဲ့ခုနှစ်လအကျိုးပြပေးလူတာအဲဒီအရိဒါနအကျိုးလည်းကြီးကြီးတာပါပဲဒီလည်းပဲအမှန်ကြီးပါတယ်ဒီနည်းတာမဟုတ်ပါဘူးဒါပေမဲ့လို့ သောတာပန်တစ်ပါးလောက်ကျူးရရလို့ရှိရင်အဲဒီဝေလာမတည်ပြီးအတူကြည့်တယ်သောတာပန်တရားကိုလှူပါတဲ့ဒါရကတစ်ပါးကျူးရလို့ရှိရင်ပို့ပြီးအတူကြည့်တယ်သောတာပန်တရားကျူးရအတူကြည့်တယ်ဒါရကတရားလှူပါတဲ့နာဂံတစ်ပါးလှူတာပို့ကျူးကြည့်ကျူးကြည့်တယ်နာဂံတရားလှူပါတဲ့ယဟန်တစ်ပါးယဟန်တစ်ပါးကိုလှူတာပို့ကျူးကြည့်တယ်ယဟန်တရားကိုဝမ်းကျိုးလှူဒါန်းတာတဲ့သိစကားဘုရားတစ်ပါးကျူးကျူးလှူဒါန်းတာပို့ကျူးကြည့်တယ် ဣသေကဘုရားတရားအကျိုးဣဒူရာတဲ့သမာသမ္ဗုဒ္ဓမြတ်စွာဘုရားတပါးကိုဘုရားတော်တပါးပဲကြည့်လို့ဒီကဘာသမားလို့ပြောနေတယ်အဲမြတ်စွာဘုရားကိုကြည့်လူတာပုံပြီးကြည့်ကြည့်တဲ့ဘုရားတပါးကြီးကိုကြည့်လူတာတဲ့ဘုရားမှုရှိတော်မှာငါတွေဘုရားနဲ့တပါးတန်ဃာတော်တွေအဲလိုလူတာကပုံပြီးကြည့်ကြည့်တယ်ပန်ကြီးကကြောင်းတူတာကအဲဒီ တရားမှုရှိတဲ့သံဃာဆုံးပြေးတာလည်းအကျိုးရှိတယ်မြတ်စွာဘုရားနဲ့ကသံဃာတွေအဲဒီပါတဲ့ဘာကြီးကကြောင်းကြည့်လို့ရှိရင်ဒီနေ့လေးလေးပဲနဲ့လေးမိနစ်နဲ့ဒါန်တစ်ပါးနေတော့ရုံဒီကလာလေတော့ဆောက်ယူလို့ဒီနေ့မှာပေါ့ဒီဒီအဲဒီတော့ဒီတော့နေရှင်ကိုပဲဒီကြီးရဲ့လို့ဝိဟာရဒါနဒီကြီးကြောင်းနဲ့ဆောင်ရတော့ဝိဟာရဒါနပြီးတဲ့မြတ်စွာဘုရားပฏิပါကအကျိုးကြီးအောင်ပြောပြန်တယ်ကရဏဂုံသုံးပါးဆောက်တည်တာကလေးလေးနဲ့နဲ့ဆောက်တည်လို့ရှိရင် အဲဒီဝေလာမဒါနရောသောတာပန်ဗရာဂအနာဂယန္တာတွေဒီသာတွေရောဘုရားလူသာရောဘုရားနဲ့တကွသံဃာတွေဒီသာရောအဲအကြောင်းဒီသာနာရောအဲ့ဒါတွေချက်ကိုပို့ပြီးကြည့်ကြည့်ရဘယ်လိုမျိုးထောက်ပြီးလဲဒီတော့ဘုရားတဲ့ဆရာကဘယ်လိုမျိုးထောက်ပြရတာဒီမှာကြည့်ကြည့်ပါဦးလေးလေးနဲ့တည်းကထောက်ပြီးပြလို့ရမှာဘယ်လိုလဲဘယ်လိုမျိုးနဲ့၅ပါးသီလကပို့ပြီးကြည့်ကြည့်တယ် ဘာဝတိရရဲ့မေတ္တာဘာဝနာကချမ်းသာပါစေချမ်းသာပါစေလုံးဝအဲ့ဒါဘယ်လောက်တော့ဆိုဝမ်းတို့ဒီမြစ်စာတယ်အဲ့ဒါပွားရင်ကိုကျေးဇူးပါပြီမေတ္တာဘာဝနာနဲ့အနိစ္စ ानु ဘာဝနာပိုကျေးဇူးတယ်အဲ့ဒီရှင်ရှင်ရောက်ပါရပါတယ်အနိစ္စ ानु ဘာဝနာကိုဒုက္ခ ानु ဘာဝနာနာ ानु ဘာဝနာနဲ့ပါဝင်တယ်အနိစ္စ ानु ဘာဝနာဆိုတာဘာတော့ဆိုလို့ရှိရင်မှတ်တိုင်းမှတ်တိုင်းဖြစ်ပြီးကြောက်တော့တာလေးကိုပြီးတာမြဲဘူးလို့ပြီးတာအနိစ္စ ानु ဘာဝနာခေါ်တယ် ဥဒ္ဒဝအဘာဝတာအိစ္ဆဥဒ္ဒဝဖြစ်ပေါ်ကြီးအဘာဝတာမရှိညာအိစ္ဆမမြဲသောတရားတို့ပါရကလို့ပြရဖြစ်ပြီးကြတော့တာလေးကိုကိုယ်တိုင်တွေ့မှကိုယ်တိုင်မတွေ့ဘဲနဲ့ကျိုးဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဆိုနေတာနဲ့အဲသဘောပေါက်ပြီးတော့အိစ္ဆနိဗ္ဗာန်ဖြစ်တယ်လို့ယူဆတာကလည်းရှိပါတယ်အဲ့ဒါကြီးကတော့ဘုန်းကြီးတို့မြင်ရတာလားသိညာညာမဟုတ်ဘူးကိုယ်တိုင်တွေ့တာမှမဟုတ်ပဲသူက စာရဲကပါတဲ့တိုင်းသုံးမှုရသမဟောတဲ့တိုင်းသူမှတ်ထားပြီးတော့ဖြစ်ဖြစ်တဲ့နှလုံးသွင်းနဲ့သူကသူဖြစ်ပြနေတာတကယ်ဖြစ်တာဖြစ်တာမဟုတ်ဘူးကိုယ်ထဲမှာဘယ်ရားဖြစ်ဖြစ်တာတော့မျက်စိကမြင်တာဖြစ်ဖြစ်သလားကြားတာဖြစ်ဖြစ်သလားနားတာဖြစ်ဖြစ်သလားစားပြီးတဲ့ရတာအပီလေးဖြစ်ဖြစ်သွားတာလားဒုတိလေးဖြစ်ဖြစ်သွားတာလားဒီကိစ္စကြံစားလေးဖြစ်ဖြစ်သွားတာလားဖြစ်ဖြစ်ကြည့်ရင်ဘာမှမဟုတ်ဘူးကဖြစ်ဖြစ်ပြီးတဲ့နှလုံးသွင်းနဲ့သူကဖြစ်ဖြစ်ပြီးတဲ့ဒီထဲမှာသင်တယ်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 အဲစားတဲ့ခါကလာရတာပြီးမှုလေးရတာပြီးပြီးတော့ပြောက်သွားပြီးပြီးတော့ပြောက်သွားဒီဝါဒုတိရတော့အများဆုံးပဲဟောင်းနေတဲ့နေမှာကလည်းပြီးပြီးပဲတွေးတယ်စားတယ်မှတ်တယ်ပြီးပြီးပဲကြွတယ်လမ်းနဲ့ကြားတယ်မှတ်တယ်ပြီးပြီးပဲအဲညောင်းတာပူဇနာခြင်းတွေခဲ့တာတွေအဲ့ဒါတွေကလည်းပြီးပြီးနဲ့စားတာတွေပဲမှန်ရင်မှန်ရင်နဲ့ပြောက်သွားတာတွေတွေ့ရတယ်ဒီကိစ္စကဉာဏ်သာဘိုးထင်ကြတဲ့စိတ်ကြီးတဲ့စိတ်ကြီးတဲ့စဉ်းစားတဲ့ဉာဏ်ကြီးရဲ့ကြီးကြောက်တော့တာကြီးရဲ့အဲဒါလေးကြီးရတဲ့ဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားတွေပဲလို့ပြောတာနိစ္စနိဗ္ဗာန်နဲ့များခေါ်တယ် အဲဒါသမထနာညာကစပြီးတော့ဖြစ်တယ်ဥရိယဝေယအဖြစ်ပြက်ကလေးနှစ်ခုစုံပြီးတော့ပြီးပြီးတော့အဲဒါဆက်မြတ်ခုံနေလို့ခါတယ်ဖြစ်ပြီးဖြစ်ပြီးရုပ်ကနေရုပ်ကနေရုပ်ကနေပေါ်လိုက်ပေါ်လိုက်ပေါ်လိုက်ပေါ်လိုက်အဲ့လိုပြီးပြီးတော့ဒါဥရိယဝေယနဲ့အဲဒီမှာရောင်ရင်းဒီဒီစပ်ပြီးလည်းပေါ်ပါတယ်အဲဒီကပြီးတဲ့ဒေသနုပါဒနာလည်းရှိတယ်ဒိဋ္ဌညာကနေပြည့်ပြီးနဲ့ပြက်ပေါ်တော့မှတ်ရတဲ့အာရုံမှတ်ပြီးဆိုရပြက်ပေါ်တော့တယ်အဲဒီနိစ္စနုပါဒနာလည်းရှိတယ်ဒိဋ္ဌညာကထက်တော့အဲဒီတိုင်းပဲအဲဒီနိစ္စနုပါဒနာ မမြဲဘူးရှိမြင်တာမမြဲရှိဆိုတမင်းကသိကျိုးလို့ရှိနေတာမဟုတ်ပါဘူးမှားရင်မှားရင်လည်းမမြဲဘူးမမြဲဘူးလို့ဖြစ်ပြီးကြောက်တာမမြဲဘူးလို့ပြုပြီးတော့တာအနိစ္စနိဗ္ဗာန်ပဲမမြဲဘူးရှိမြင်တာကအနိစ္စနိဗ္ဗာန်ရဲ့ရှိနေတာအနိစ္စနိဗ္ဗာန်မမြဲဘူးရှိမြင်တာကအနိစ္စနိဗ္ဗာန်အာနိမိတာနိဗ္ဗာန်လည်းခေါ်ပြီး အဲ့ဒါဒိဋ္ဌာနုပါဒနာအနိမိတ်မြဲနေတဲ့ပုံဟံတဏ္ဍာအတက်ရက်ကိုမရှိတော့ဘူးမူလပထမတော့ကဆိုလို့ရှိရင်ခေါင်းနဲ့ဒိဋ္ဌိလုံးမှနေရာပဲမယ်လို့မြဲနေတဲ့ပုံသဏ္ဍာန်ကြီးရဲ့ပဲဘိုင်နဲ့ကိုယ်နဲ့ခိုင်းနေတာကြီးကောင်းကြီးလိုက်တခါလဲပြီးနေတာဘယ်လိုရှိနေတာအဲကိုယ်ရဲ့ဆန်နဲ့မှပဲမယ်လို့အဲလက်ကြီးနဲ့ကောင်းတယ်ကြီးတဲ့ဘယ်လိုရှိနေတာမြဲနေတဲ့နေရာကြီးပုံသဏ္ဍာန်ထဲရာကြီးနဲ့တခါလဲပြီးနေတာ သင်္ကညာရောက်လို့မှတ်တိုင်းမှတ်တိုင်းနေရကောင်းတယ်ဆိုပြေးနေပြီနဲ့ကြောက်သွားအိမ်နေဆိုပြေးနေကြောက်သွားပြေးတယ်ဆိုပြေးရပြေးမြောက်ပြေးတော့ကြောက်ပြေးတော့ကြောက်ပြေးတာလည်းမကဘူးမှတ်ပြီးတဲ့စိတ်ကလေးပဲပြေးတယ်ကြောက်တယ်ပြေးတယ်ကြောက်တယ်ဆိုကြောက်ညောင်းနေပြီးတဲ့စသည်မှလည်းညောင်းနေပြီးတဲ့သဘောလေးကိုသိတော့ဖြစ်ခဲ့တယ်ဒီကကလားဒုက္ခဝေဒနာကလည်းသိသေးတယ် စိတ်ကူးလေးရမှလာရင်လည်းမှားရင်ကြောက်ရင်မှားရင်ကြောက်စိတ်ကူးလည်းကြောက်မှတ်တဲ့စိတ်လည်းကြောက်ဒီလိုကြောက်နေတာကိုအာယုံအစီရရိတ်ကနေရိတ်ကနေမှားရင်မှားရင်ကြောက်ကြောက်တော့တာကြီးတွေ့ရတယ်ဒီတော့အစားလေကိုယ်ပုံသဏ္ဍာန်ကြီးနဲ့ကြည့်လက်ပုံသဏ္ဍာန်ခေါင်းပုံသဏ္ဍာန်ခြေပုံသဏ္ဍာန်ဘာပုံသဏ္ဍာန်မှမကြည့်ကြံနဲ့ပြီးနေတဲ့ပုံသဏ္ဍာန်အထက်ရပြီအဲနမိတ်အရေးရပါမရှိဘူးအဲ့ဒါအနိမိတာခေါ်တယ်မြဲတဲ့ပုံဟန်နမိတ်ကျင်းသွားတာဒါကြောင့်အနိမိတာနိပါဒနာလို့ခေါ်တယ် မယမယကြောက်တာလည်းမမြဲဘူးမမြဲဘူးနဲ့ဒီဒီကြောက်တာလည်းမမြဲဘူးမမြဲဘူးသိနေလို့ရှိရင်အာနိမိတာနုပါအနိစ္စနုပါဒနာဆိုတာအာနိမိတာနုပါဒနာမြဲတဲ့ပုံသဏ္ဍာန်ကျင့်ပြီးတော့နေတဲ့ဝိပဿနာဉာဏ်လည်းဖြစ်တယ်အာနိမိတာနုပါဒနာလည်းခေါ်ပြီးအာနိမိတာမဲကိုရာချင်းကြောင်းလည်းဖြစ်ပြီးအာနိမိတာမဲဒီဒီဝိပဿနာကရင့်တန်တဲ့အခါမှာဩရဏဂါမိဆိုတဲ့သင်္ဃာရုပ္ပဒါကရင့်တော်တယ်ဒီနည်းနည်းနည်းနည်းပြေးလာကြလို့ပဲခါလဲအကျက်ကလေးညံပြီးတော့သွားတယ်အဲဒီကဆုံးသွားတဲ့အခါအင်း ဖြစ်တဲ့နေုံနဲ့ငြိမ့်တော်တယ်ကြောက်အဲဒီငြိမ့်တော်တာကိုဒုက္ခတက္ကရာငြိမ့်တဲ့နိဗ္ဗာန်မြင်တော်တာကအဲ့ဒါမဲ့ပဲအဲဒီအာနိမိတာမဲ့ခေါ်တယ်ဒီကပုံသဏ္ဍာန်မြဲတဲ့ပုံသဏ္ဍာန်အရင်းမင်းမရှင်တဲ့အနိစ္စနုပါဒနာနဲ့ဆက်လာတယ်ဒီအာနိမိတာမဲ့အဲဒီအာနိမိတာအာနိမိတာနုပါဒနာဖြင့်ရတဲ့မဲ့အာနိမိတာဝိမောက္ခလို့လည်းခေါ်တယ်မဲ့ကိုဝိမောက္ခလို့လည်းဒီမှာခေါ်တာပဲအာနိမိတာမဲ့အာနိတာဝိမောက္ခဒီလိုပါပဲအဲဒါလေး ခွဲရပြီးတော့ကိုတရားထုတဲ့ပုဂ္ဂိုလ်တွေကိုရရင်ဗာမဲ့ရတယ်ဆိုတာဗာနုပါဒနာတဏှိရတယ်ဆိုတာလေးကနည်းနည်းဝေဘာသုံးရနိုင်အောင်လို့ဘုရားဆောင်းလို့ဒီလိုပြေးထားပါတယ်သုံးရမရှိကြအောင်သုံးပါရအောင်နောက်တစ်ခါကျမှကြည့်ကြအောင်ဆိုပြီးတော့ဟောရအောင်ဒီလိုကြောက်မှလားဆက်နာလေးတစ်ခုဖြေအောင်လို့မမြဲဝိကျုမြင်နာကအနိစ္စ ानु ပဒနာအနိမိတ် ानु ပဒနာလည်းခေါ်သည် အနိမိတ်တာမဲ့ကိုဒါချင်းကြီးကြောင်းလဲဖြစ်ပြီးရင်းဥပဒနာချင်းရတော်မဲ့ကိုအနိမိတ်တာမဲ့ဟုခေါ်သည်မမြဲဟုရှင်းမြင်တာကမိစ္ဆာနုပဒနာအနိမိတ်တာနုပဒနာလဲခေါ်သည် အနိမိတာမဲ့ကိုကြာခြင်းအကြောင်းလည်းဖြစ်သည်ယင်းနိဗ္ဗာန်နာခြင်းကြာတော်မဲ့ကိုအနိမိတာမဲ့ဟုဆိုသည်နောက်ပိုက်ဒီလိုဒီလိုပါပဲဒါမျိုးစဉ်းစားကြည့်ရင်တရားသိနိုင်တယ်အမင်္ဂလာဒုက္ခနည်းလေးကျန်တယ်နိဗ္ဗာန်ကို အရိယသစ္စာအရိယသစ္စာတော့မြင်ရဟုတ်လားအဲ့ဒီချင်းဒီနေ့ကျရင်ဒါလေးပြန်ပြီးတော့ပြောရအောင်ပြီးကြတော့မယ်အဲ့ဒါကနမလေးကိုရေးတော်မယ်ဒီနေ့တော့ဒီလောက်တင်တော်ပါပြီဒီနေ့ရပြီးသွားညဝေပြီးတော့ပြန်ပြန်မယ်ဒီနေ့ခု၌ကျွန်ုပ်တို့ကုစုပွားများအာထုအပ်သောဒါနကုသိုလ် လကုသိုလ်ဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သရှိသောဒီကောင်းမှုပေါင်း၏အဖို့ပါကကိုအမိယဖရာသမားတို့အား၎င်း ပြေရနိုင်ရောက်ရှိနေသောသူပရိဒာနတ်ပရိဒာပေါင်းတို့အား၎င်းရှင်းဥစွာသူသဖြင့်ညပေဝါကုန်ညပေဝါကုန်ရာမင်းကြီးမှာစ၍လုံးစုံသောညပေါင်းတို့အားလည်းညပေဝါကုန် ဖြစ်စေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းညသိစေပါကုန်၏ညသိစေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်ညရရ၍ကိုယ်စိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်း Amen.